ကျေးဇူးတော်ရှင်အေကမဟာပဏိတမောဂုတ်ဆရာတော်ဘုရားကြီး မန္တလေးမြို့တွင်29ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဒိဋ္ဌိကိလေသာတတ်ရန်တမာဒိဋ္ဌိ၅မျိုးတရားတော်အဲ့တော့လာတာပဲတဲ့အလင်းတဲ့မှန်နေသွားရတော့သုတေမနေသေလွန်သည့်ချမ်းမဲ့၌အလင်းဆိုတဲ့နိဗ္ဗာန်ပဲပြန်ရောက်သွား နိဗ္ဗာန်ပဲရောက်သွားတယ်ဆိုတော့ဩအလားပင်တူညတယ်လေအနေမတူလို့အရောက်ကြတော့ချမ်းသာသွားတယ်ဆိုတာမှတ်ထားရမယ်ဘယ်လိုကြောင့်ချမ်းသာပါလိမ့်မလဲလို့မေးတဲ့အခါကျတော့ဒကာဓမ္မတွေမက္ကဗျမအစရိယအကျင့်ကို လူမိုက်ကမကျင့်လူလိမ္မာကတော့မက္ကဗျမစရိယအကျင့်ကိုကျင့်တဲ့အတွက်အလင်းထဲမှာနေတဲ့အဓိပ္ပာယ်သေသေးချာရောက်ပြီးဒီကလာ အလင်းဖြစ်တဲ့နိဗ္ဗာန်ဘက်သို့ပဲဒုက္ခသိမ်းတဲ့နိဗ္ဗာန်ကိလေသာအမှောင်တငြိမ်းတဲ့နိဗ္ဗာန်ဒီဘက်သို့ရောက်သွားသည်ဆိုတာဗြဟ္မစရိယာဤတကောပဲမှန်ပါဗျာဗြဟ္မစရိယာဤတကောတတ္တိဆိုတာဒကာဓမ္မတွေသိပြီးသားဖြစ်နေတော့ဗြဟ္မစရိယာဆိုတာဘာပါလိမ့်မလဲလို့မေးတော့မက်ကဗြဟ္မစရိယာလို့တက္ကရာဆရာဖွင့်လိုက်တဲ့အတွက်ဟောမဲ့အကျင့်ဆိုသည်မဲ့အကျင့်ဆိုတာ မသိမှဆိုလို့ဘုန်းကြီးကရှင်းလင်းပြောရလို့ရှင်တမာရိဋ္ဌိအလုံးမှန်ပါဗျာမဲ့ကြံဘာလို့ပါတမာရိဋ္ဌိအလုံးလို့မှတ်ထားတော့ဩဒါပြန်တမာရိဋ္ဌိအလုံးလုံးမှာပဲလို့ဘုန်းကြီးတို့ဓမ္မတွေကပဲဆုံးဖြတ်ချက်ချကြတာမှန်ပါတယ်တော့တမာရိဋ္ဌိလုံးလုံးမဟေးဓမ္မလူလိမ္မာဖြစ်မဟာဆိုတာတော့ရှင်းပါရဲ့တမာရိဋ္ဌိကငါးမျိုးတောင်ရှိပြီးဒီကလာနေပြန်တော့ ကိုရတို့ဥခင်မောင်တို့ဒါမဝေဖန်ရင်လည်းမဖြစ်သေးပြန်ဖြစ်ပါဗျာမေဃဗြဟ္မာစရိယကျင့်ဟာတမာရိဋ္ဌိအလုံးတမာရိဋ္ဌိဖြစ်ပေါ်လာအောင်ကျင့်တဲ့အလုံးအဲ့ဒီတမာရိဋ္ဌိမနေ့ကဟောခဲ့ဒကာဓမ္မတို့ဘယ်နှပါးပြရတယ်မှန်ပါဗျာငါးပါးပြသည်လို့ဆိုရဲဆိုရှင်းပြီးဒီကာလနေတော့ဒီငါးပါးကပဲငါးပါးထဲမှာလဲဘယ်ဟာကပွားများမှအလုပ်ဘယ်ဟာကလှုပ်ယုံကိုင်းယုံနဲ့ပြီးတဲ့အလုပ် ဘယ်ကပွားများမယ်အလုပ်ဆိုတဲ့ဥစ္စာကလည်းဘယ်ကဘယ်လိုအကျိုးပေးတယ်ဆိုတာကိုလည်းဥပါရုဒ္ဓကသစ်တို့သိဖို့အရေးကြီးသေးတယ်။ကောင်းပြီဒါဖြင့်ရှေးဥစွာမနေ့ကပဲခက်ကျင်းချင်းစတာပေါ့။ကမ္မတတသမာရိဋ္ဌိတင်းနံပါ။ဇာနသမာရိဋ္ဌိနှစ်နံပါလို့မှတ်ထားတာပေါ့ ကောင်းပြီတဲ့ဝိပဿနာသမာဓိကမေဃသမာဓိဖလသမာဓိအဲ့ကဲသို့တဲ့သမာဓိက၅မျိုးတောင်ရှိနေတော့လေမေဃပြမစရိယအကျင့်လို့ဆိုပြန်တော့ဩသမာဓိရှိအလုပ်တော့မှန်ပါရဲ့မေဃဗိမစရိယကျင့်ဆိုရသမာဓိရှိအလုပ်ပဲဒီထဲမှာသမာဓိရှိအစစ်ကဝေဖန်လိုက်တဲ့အခါမှာ သာသနာတွင်သာသနာဘလေဥပအောင်တို့ဝေဖန်ရလေဦးမယ်မှန်ပါဗျာဘုရားဝေဖန်မတော်မယ်မှန်ပါဗျာအဲဒီကဲတော့ဝေဖန်တဲ့အခါကျတော့ကာမတက္ကဒသမာဓိဋ္ဌိဆိုတာကောင်းတာလို့ကောင်းကျိုးပေးတယ်မကောင်းတဲ့လူစိတ်တွေလို့ရင်မကောင်းဘူး။အော်ဒါတော့လည်းသိတဲ့ညာဟာလဲသမာဓိဋ္ဌိတော့ဖြစ်ပါရဲ့။သမာဓိဋ္ဌိတော့ဖြစ်ပါတယ်တဲ့ဒကာဓမ္မတို့။မှန်ပါဘူး။သမာဓိဋ္ဌိပင်ဖြစ်냐တော့လဲ သူဟာဒကာဓမ္မတွေတန်တာမှာကိန်းအောင်ပြီးဒီကလာသမာဓိဋ္ဌိသူကိန်းတဲ့ခိုက်တံသမာဓိဋ္ဌိတော့ဖြစ်ပါရဲ့ဖြစ်ပင်ပညာဆိုတာဒကာဓမ္မတွေဒုက္ခဘဝမှာကျွတ်စေသလားမကျွတ်စေဘူးလားဆိုတဲ့ဥစ္စာကိုလေဘုရားဝေဖန်ဖို့လိုလားလိုပါပါဘုရားဥစ္စာရမလိုဘူးလားလိုပါပါလိုတော့ဘုန်းကြီးတို့ဓမ္မတွေမနေ့ကပြောခဲ့တဲ့တိုင်ဘဝတံပတ္တိဘဝဤပြည့်စုံမှုဘောဂတံပတ္တိရှိဘဥစ္စာယရဏရိနောက်ဘဝပြည့်စုံမှု ဒါပဲသူတတ္တိသည်ရှိသည်မှန်ပါပါအင်္ဂုတ္တတရားဆရာကဖွင့်သည်အော်ဒါရင်ဘောဂတံပတ္တိဘောဂတံပတ္တိလောက်ကို ကမ္မတက္ကသမာဓိဋ္ဌိကအကျိုးပေးနိုင်တော့အော်ဒါသည်သာသနာ့ဘာလည်းဒီလိုမျိုးလုံးမယ်ဆိုလဲလုံလဲလုံနေကြတယ်လုံးမယ်ဆိုလဲရတယ်ဆိုတာလဲဥပါရရှင်းဖို့ရှင်းပါပါ ဒါဖြင့်ဒါလောက်နဲ့လေဥက္ကမောင်တို့အာကိုလောက်ပလားလို့တခါမေးလိုက်အာကိုလောက်ပါမကိုလောက်သေးဘောသံပတ္တိဘောဂသံပတ္တိဆိုတာသံပတ္တိမို့ထည့်ရတယ်စဉ်းစားစဉ်းစားကြည့်တော့ဘောရပစ္စယဇာတိဆိုတဲ့အတိုင်းဒုက္ခသစ္စာတော့မလွတ်သေးပါဘူးပေါ့လွတ်ပါပါမလွတ်သေးတော့ကိုအင်းဒါသာနာဘလည်းရှိတဲ့တရားပဲလို့မှတ်လိုက်တာပေါ့ဗျာနောက်တခါ ဒုတိယနှစ်နံပါတ်ကြတော့ကိုတဲ့ဇာဏသမာဓိဋ္ဌိလို့ဆိုသောကြောင့်ဩဇန်တရားတွေကိုပထူပထူအာဘောအာဘောနဲ့စီပြန်ပြီးဒီကလာနေလေဇန်လို့ကိုပွားများပြီးဒီကလာနေနိုင်လားလေသမာဓိဋ္ဌိတော့သမာဓိဋ္ဌိပါပဲတဲ့ဇံပေါ်မှာသမာဓိဋ္ဌိဇာနဲ့ရှင်နဲ့သမာဓိဋ္ဌိဖြစ်ပြီးဒီကလာနေတော့သူကလေးဥပအာယုဘဘုံမဲ့ကျိုးပေးပြန်တော့ အင်းဇတိဇရာမရဏလွတ်ပါရဲ့လားလို့မေးမနဲ့ဖြေကြလွတ်ပါဘူးဒါပြန်သူလည်းသာနာဘသမာဓိဋ္ဌိပဲမှိုက်တယ်မှန်ပါဘူးဘယ်မျိုးရှိတော့နှမျိုးရှိပြီဒီကရသွားတော့ဟောဒီနှစ်ခုကဖြင့်အင်းငါးခုနဲ့စားလို့ရှိရင်ဖြင့်ယုံညံတယ်ဆိုတဲ့ဥစ္စာဘုရားဘာသာမြန်မာလူမျိုးမှာတော့မှတ်ထိုက်တယ်ကိုမှန်ပါဘူးသို့တော့တပါးတော့ဘာသာမှာတော့ဒါလောက်တောင်မှမရှိတော့ ဥပါဝင်ရခက်ကြီးပါလားနော်ဖြစ်ပါဘူးကဲဒါဖြင့်သုံးနံပါတ်ကဘာသမာဓိဋ္ဌိတဲ့ဓမ္မအဲဝိပဿနာသမာဓိဋ္ဌိဝိပဿနာသမာဓိဋ္ဌိကတော့ဓမ္မတွေတခါတည်းဆက်လို့သွားလို့ရှိရင်ဖြင့်နိဗ္ဗာန်တိုင်တိုင်ကျိုးပင်းနိုင်တယ်ဩနိဗ္ဗာန်ကျိုးပြီးတော့နိဗ္ဗာန်ဆိုတာနိရောဓသစ္စာနိရောဓသစ္စာဆိုတာဘာပါလဲဒုက္ခနိရောဓနိဗ္ဗာန် တဏှာနိရောဓနိဗ္ဗာန်ဆိုတော့ကြောင့်အော်သမုဒိယသစ္စာနဲ့ဒုက္ခသစ္စာချုပ်တာပါလားဒါပြန်သမုဒိယသစ္စာချုပ်လဲအေးချမ်းတာမှန်ပါဗျာဒုက္ခသစ္စာချုပ်လဲအေးချမ်းတာဩော်ဒါဖြင့်တန်တိဒုက္ခရှိတဲ့နိဗ္ဗာန်တိုင်တိုင်အကျိုးပေးနိုင်တာကဖြင့်ဝိပဿနာသမာဓိဋ္ဌိပဲလို့အလုံးတရားဓမ္မတွေမှတ်ထားကြပါမှန်ပါဗျာဒါဖြင့်ဝိပဿနာသမာဓိဋ္ဌိဟာအထူးရေးကြည့်တယ်ဆိုတာကိုတရားဓမ္မတွေ ဒီခေတ်ဒီခါခုလိုကြုံတဲ့အခါမှာဖြင့်လက်မလွတ်တန်ကြိုးစားရမယ်ရှင်းပြီနော်ရှင်းပါပြီဘယ်သမာဓိထိကြိုးစားအဲဥပဒနာသမာဓိထိကြိုးစားပြီးဆုံးမဖြင့်နောက်ကမေဃသမာဓိထိလာပါလိမ့်မယ်မေဃသမာဓိထိလာပြီဆိုတော့မဉ္ဇဏ်တံပါရသမာဓိထိဖြစ်လေသောကြောင့်ဥက္ကမောင်ရေဝတ်ဒီဒုက္ခဝေကြီးကိုဖြတ်နိုင်ပါတယ်မှန်ပါပါ ဒုက္ခဘောကိုဖြတ်နိုင်တယ်ဆိုတော့သမုဒိယမချုပ်ဘူးလားဗျာဟုတ်ပါဘူးအဲသမုဒိယချုပ်တဲ့ကိလေသာဘောပြတ်လို့ကမ္မဘောပြတ်ဥပါကဘောမလားဩမဲ့ရတယ်ဆိုရင်ဝတ်ပြတ်ပါလားဆိုတာမှတ်ထိုက်တယ်မှန်ပါဘူးဘလောသမဘာတိဆိုတာကတော့ဝတ်ပြတ်နေမကဘူးနောက်ပြိတ္တိကိုမလာတာပဲဟိပြိတ္တိကြောင့်တမ်းမြစ်ချိုက်တော့ဘောင်တွေအလွန်ကျေးဇူးများပေါ့ဗျာများပါဘူးတို့တော့ 3ရက်4ရက်5ရက်ရှိတဲ့နက်ကသုံးမပြည့်စုံရင်လင်းငါပြည့်စုံမယ်မဟုတ်ဘူးဆိုတာဘုန်းကြီးတရားဓမ္မတွေကမှတ်ပါမှန်ပါဗျာသုံးမပြည့်စုံရင်လင်းငါပြည့်စုံပါဘူးဒါဖြင့်ဒီထဲမှာကျွတ်တို့အာလုံးသားတရားဓမ္မတွေသင်ရပြရလောက်ရကံရမယ်အချက်ဟာသုံးနံပါမှန်ပါဗျာဒါပဲရည်ကြီးတယ်ဆိုတော့လေးလေးဆဆမှတ်ပါမှန်ပါဗျာကောင်းပြီဒါဖြင့် ဒါအရေးကြီးလို့ဆရာဘုန်းကြီးရတော့ဖြင့်ယနေ့တော့ရှင်းရှင်းလင်းလင်းတော့မနေ့ကတည်းကဘုံမူပိဋကလာလုံနေကြိုင်နေနေတော့ပြတော့မှာတော့အမှန်ပါပဲတို့ရတယ်ဒကာဓမ္မတို့ဒီကတွေ့ဘူးမတွေ့ဘူးကိုစဉ်းစားလိုက်တဲ့အခါတွေ့ဘူးရင်ခင်ဗျားတို့ခန္ဓာချုပ်ပြီမှန်ပါပါနောက်တုန်းကမတွေ့ဘူးခဲ့ဘူးမတွေ့ဘူးတော့တပည့်ကြ နောက်တုန်းကမတွေ့ဘူးတဲ့အတွက်အခုဒကာဓမ္မတွေဘယ်သူနဲ့ဖော်လုပ်နေရတုံးဆိုကိုရက်တဲ့ခန္ဓာကြီးနဲ့ဖော်လုပ်နေရနာရတဲ့ခန္ဓာကြီးနဲ့ဖော်လုပ်အဲသိရမယ့်ခန္ဓာကြီးနဲ့ဖော်လုပ်ရအဖော်လုပ်ပြီးဒီကလာနေရတော့ဩဝိပဿနာသမာဓိရှိတာတို့လှုပ်ဖူးမဲ့ဆိုလို့ရှိရင်ဖြင့်ရတ္ထဖို့နိဗ္ဗာန်တိုင်တိုင်ကျိုးပင်းနိုင်ပါတယ်ဆိုရတဲ့အခုခန္ဓာကြီးရထားတာထောက်လိုက်ကြတဲ့ကောဥပဒနာသမာဓိရှိအနည်းငယ်မှတို့ ရှားမြင့်ကြည့်ဘူးပေါ့မရဘူးဆိုတဲ့အသေးပဲကရှင်းလင်းပြီးပေါ်လာမှန်ပါဗျာခန္ဓာကျိုးပေးကြီးကိုထောက်ကြည့်တော့မှမှန်ပါဗျာခန္ဓာကြီးကိုရတာကဥပိနဲ့ခွဲလို့ရရလားမရပါဘူးနာပင်နဲ့မရပါဘူးသေပင်နဲ့ရောမရပါဘူးဘာဖြစ်လို့ခွဲမရတဲ့လုံးဆိုတော့ဥပဒနာသမာဓိတိလုပ်ဘူးလို့ရှိရင်ရတ္ထဖို့နိဗ္ဗာန်တိုင်တိုင်ချိုးပေးနိုင်ပါတယ်ဆိုတဲ့နဲ့ဥပဒနာ သမာဓိဋ္ဌိမလုတ်ခုတဲ့ပုဂ္ဂိုလ်တွေမို့ဤကဲ့သို့ဘဝိနာပဲသေဝေဒနဲ့ခန္ဓာကိုယ်ကြီးနဲ့အတူတူဖြစ်ပြီးဒီကလာနေရတာထောက်တော့ဘယ်နေ့မှစိတ်ချက်လက်ချက်နေရတဲ့နေ့ပါကြပါပါဘုရားဘယ်နေ့မှစိတ်ချက်လက်ချက်နေရတဲ့နေ့မပါပါဘူးတော့ကျန်နှဖူးဆန်းရဟမ်မှန်ပါဗျာဘာဖြစ်ပါလိမ့်မလို့ဆိုစွန့်နေရမှန်ပါဗျာအင်းတော့ကျကျဒီစားလေးစားမယ်တဲမတဲပါမလားဟင်းစိတ်ချစိတ်ချလက်ချက်နေရတယ်လား မရပါဘူးဗျာဒီနင်းရသွားလို့ရှင်ငှက်များသိမ့်ကြည့်မလားစိတ်ချလက်ချနေရမနေရပါဘူးဟမ်စိတ်ချလက်ချမနေရဘူးနော်ဒီရေလေးညနေရှင်းမိတယ်ဆိုလို့ရှင်အော်ညများဖောက်ပြန်ပြီးဒီကလာနာသီချောင်းစုံနဲ့ဖျားများလာကြည့်မလားအိုးဥက္ကမောင်စိတ်ချလက်ချကိုနေတယ်များပါရလားမပါပါဘူးဒီနေ့နေဘူးတဲ့သွားမိတဲ့တွေ့အင်းညများဘယ်လိုများနာသီချောင်းစုံများလာအောင်မလား ဒကာဓမ္မတွေမတွေးရဘူးမရပါဘူးစိတ်ချလက်ချနေလို့ရမရပါဘူးဗျာဘာဖြစ်လို့မရပါဘူးဝိပဿနာမလုပ်ဘူးလို့ဒီခန္ဓာကြီးရထားလို့ဥပ္ပနာဘေးတွေနဲ့အပြည့်စုံဒီခန္ဓာကြီးရထားတဲ့တွေ့စိတ်ချလက်ချစားရတယ်လို့စိတ်ချလက်ချသွားရတယ်လို့စိတ်ချလက်ချအိပ်ရတယ်လို့ကိုရှိကုန်မရှိဘူးမရှိပါဘူးဗရမဝလေဖွင့်အိပ်ပြန်လဲအော်မတော်အေးပတ်သွားခဲရကြီးပိတ်အိပ်ပြန်လဲအပူတွေလောင်ပြီးခဲရကြီးရဲ့မိတ်တထလို့ဘယ်မှာစိတ်ချရ ဘယ်မှမကြပါဘူးဘယ်မှစိတ်မချရတာဘုန်းကြီးတို့ဓမ္မတွေထောက်ပြီးဒီကလာကြည့်လိုက်တဲ့အခါကျတော့မှဩဥပဒနာတမာရိဋ္ဌိဥက္ကမောင်တို့ဓမ္မသစ်တို့မမက်ရွှေတွေလှုပ်ဘူးမလှုပ်ဘူးစဉ်းစားတယ်မလှုပ်ပါဘူးဒါဖြင့်ဓမ္မတို့နိဗ္ဗာန်ရောက်တဲ့အလုတ်ကိုအစ်စ်ကိုမလှုပ်ဘူးသေးဘူးဝေသောအကြောင်းတွေတော့လှုပ်ဘူးရဲ့နေသောအကြောင်းမလှုပ်ဘူးတာသိကြတယ်မှန်ပါပါဘုရားဘယ်လိုဆုံးမရချဝေသောအကြောင်းမလှုပ်ဘူး နေတော်ကြောင်းကိုမဟုတ်ဘူးဒါဖြင့်ဒကာရမတို့ယခုဘဝယခုတွေ့ကြရတာပဲဆိုတာတော့ဖြင့်ဘာမှတန်တရားမရှိနဲ့တော့ခန္ဓာကတက်တယ်ခံနေပြီယခုရထားတဲ့ခန္ဓာကြီးကတက်တယ်မခံဘူးလားခံပါဘူးယခုရထားတဲ့ခန္ဓာကြီးကဒကာရမတွေတဲ့ဒုက္ခမျိုးစုံအကုန်လက်ခံတာဘူးဗျမှန်ပါပါခန္ဓာကြီးကဘာတွေလက်ခံဒုက္ခမျိုးစုံလက်ခံအဲ့တော့ သူကလည်းဒုက္ခသစ္စာလာမာတွေကလည်းဒုက္ခသစ္စာသူကလည်းတန်ခိတ်ဒိနပြင်စုပါရနက္ခန္ဓာပိဒုက္ခသစ္စာလို့ဆိုသောကြောင့်ခန္ဓာ၅ပါးကလည်းဒုက္ခသစ္စာဘေဒကယန္တကတွေကလည်းလာပိတိကလာသူအညီရှိလို့ယံအောင်ဆိုသလိုလာကြတာတွေကလည်းနှိမ့်ဆက်မလို့လာကြတာတွေအဲ့ဒါဒုက္ခဘောဒုက္ခရှင်းပိတိကလာမနေကြဘူးလားနေပါဘူးအဲ့ဒါဘယ်ပုဂ္ဂိုလ်မျိုးဟာဒီအတွေ့ဒီကြုံဒီအဆုံနဲ့ နေကြရကြုံလို့မေးလို့ရှိရင်ဥပဒနာသမာဓိဋ္ဌိကိုမလုပ်ဘူးလို့မှန်ပါဘူးရှင်းမလားရှင်းပါဘူးဘယ်နဲ့ကြောက်ပါလဲဥပဒနာသမာဓိကိုဒါရင်ဒီတခါမလုပ်ဘူးရင်တော့ကိုချိုးတော့နေချပြီဒီတခါမလုပ်ဘူးလို့ရှိရင်ဖြင့်ဩတို့အလွဲအချော်ဖြင့်တန်းကုံအောင်လွဲဖို့ချော်ဖို့ဆိုတဲ့ဥစ္စာဘာမှတန်လျာမရှိနေတော့လို့သတိပေးလိုက်တယ်နော်မှန်ပါပါဘုရားလုပ်ကြအောင်လုပ်ပါလို့ဆိုလို့တိုက်တွန်းလိုက်တယ်မှန်ပါပါ လုပ်ပြအောင်လုပ်ပါလို့ဆိုတော့လုံနည်းကိုလည်းနောက်ပိုင်းကျတော့ရှင်းလင်းပြီးဒီကလာပြမှာဖြစ်နေသောကြောင့်ပန္နရာစခမတနိုင်တာဒီဟာကိုမျိုးစေ့မရခဲ့လို့ဒီဟာကိုပဲကြုံခဲ့ဆုံခဲ့တဲ့သဘောဘယ်ခါကာလမှာမရောက်ခဲ့တဲ့တွေ့ဥက္ကမောင်တို့ဥပအောင်တို့ချွတ်တို့ဒီခန္ဓာကြီးနဲ့ဖော်လုံးနေတာမှန်ပါပါဘုရားသဘောပါပြီနော်မှန်ပါပါဒါဖြင့်ငဃာဓမ္မတို့ တတန်တရားလုံးကျွတ်တို့လူမိုက်ဖြစ်တဲ့အချိန်ကုန်ခဲ့သလားလူလိမ္မာဖြစ်တဲ့အချိန်ကုန်ခဲ့သလားဒီတွေးလိုက်တော့ပေါ်လာလူမိုက်ဖြစ်တဲ့အချိန်ကုန်ခဲ့သလားသဘောကျပြီအင်းဒီနေ့ဒကာဓမ္မတွေဝိပဿနာသမားတွေအထိမလုပ်ဘူးလို့ခန္ဓာကြီးရတာထောက်သဖြင့်နောက်တုန်းကတပည့်တော်တို့ဒီကားလို့ဆိုလို့ရှိရင်ဘာလပဏိတသုံးနဲ့ဝေဖန်လိုက်တော့အင်းမောင်တဲ့မွေးမောင်တဲ့နေမောင်တဲ့သေးတဲ့ဘဝတွေကြီးပဲကြုံရတယ်ဆုံရတယ်ဆိုတာသဘောကျပြီမှန်ပါပါ ကဲဥဇာရင်တို့နောက်ဘဝကကျတော့လူလင်းကောင်းဖြစ်ခဲ့လေလားလူမိုက်ဖြစ်ခဲ့လေလားလို့ဘာလို့ပဏိတသုံးတယ်ထောက်ကြည့်လူမိုက်ဖြစ်ခဲ့တယ်ဆိုတာသိကြရင်ဟုတ်လားလူမိုက်ဖြစ်တာဒီဓမ္မတို့အဝိဇ္ဇာတဏှာတွေဥသောအမှောင်တွေကလာခဲ့တယ်ပြစ္ဆုတ်ပံဘောဟမလခန္ဓာ၅ပါးကိုအဝိဇ္ဇာတဏှာနဲ့အုပ်ချုပ်ပြီးဒီကလာအနိစ္စဒုက္ခအနတ္တမသိဘဲနဲ့အမှောင်နဲ့ပဲနေခဲ့တယ်မှန်ပါပါသေသေးချမဲ့နိုင်လေဝိဇ္ဇာတဏှာတို့စီမံရာဖြစ်တဲ့အပယ်လေးပါးဤသောအမှောင်ထဲပဲရောက်သွားကြ။ မသွားကြဘူးမှန်ပါဘူးအဲ့ဒါတွေတော့ကြည့်တော့ကျွတ်တို့ဒီဩနောက်တုန်းကဘာများဖြစ်ခဲ့ပါလိမ့်မလို့ဆိုတော့ဘာဖြစ်တာတော့ပုဂ္ဂိုလ်တဲ့ရေတွက်ခွေးဖြစ်ခဲ့တယ်ဝက်ဖြစ်ခဲ့တယ်ကြက်ဖြစ်ခဲ့တယ်နတ်ဖြစ်တယ်ဗြဟ္မာဖြစ်ခဲ့တယ်ဖြစ်တာတော့ဖြင့်မဖြစ်ဘူးတာတော့မရှိပါဘူးတို့တော့အမိုက်ကြီးပဲလို့တော့ဆုံးဖြတ်ချက်ချပါမှန်ပါပါမဖြစ်ဘူးတာတော့မရှိပါဘူးအဲဘယ်လိုမဖြစ်ဘူးတာတော့မရှိဘူးဘယ်လိုများအဲအလိမ္မာနဲ့အမိုက်ဝေဖန်လိုက်တဲ့အခါကျတော့ဘယ်လိုဝေဖန်လို့ရပါလဲအမိုက်ပါဒါဖြင့် ပါအောင်သိကြပြီသိကြပြီသိကြပြီဥက္ကမမသိကြသေးဘူးလားသိကြပါပါအဲ့တော့ဒီတခါလေးမှာလေးနဲ့ဇတ်သိန်းငိမ့်ရမယ်ဆိုလို့ရှိရင်ဖြင့်ကျွတ်တို့ဒီကိုယ့်ကိုယ်ကိုတနာတဲ့ပုဂ္ဂိုလ်လည်းဖြစ်မှာပဲတိုက်တင်းတဲ့ပုဂ္ဂိုလ်ကိုလည်းကြည်ညိုလေးစားရရောက်မှာပဲမှန်ပါပါကိုယ်ကိုယ်တနာတဲ့ပုဂ္ဂိုလ်ဖြစ်တယ်လည်းပါတော့မယ်တိုက်တင်းတဲ့ပုဂ္ဂိုလ်ကလည်းကြည်ညိုလေးစားရလည်းရောက်မယ်ဆိုတော့မလုတ်သေးတဲ့အချိန်မှာခင်ဗျားတို့စဉ်းစားတာ ဩတို့ဆရာဘုန်းကြီးတို့အကျိုးအကြောင်းကိုသိပြီးဒီကလာတို့နေ့တိုင်းတိုက်တွန်းတယ်တို့မလုပ်ဖြစ်ဘူးထားလိုက်ပါတော့နော်ကိုကိုကိုမှောင်နေလာပြီးမှောင်နေသွားမယ်မှောင်နေနေပြီးမှောင်နေသွားမှာကူလဲသနာတဲ့ဖြစ်ပါသေးရဲ့မှန်ပါပါဒါဖြင့်ကိုကိုလည်းမသနာအဲဟောကြားတဲ့ပုဂ္ဂိုလ်လည်းမငဲ့ဆိုတော့ဘုရားလည်းမငဲ့သဘောကျလားကိုကိုလည်းမသနာဆိုတော့ဩဒီတဲ့မိုက်တော့ရှာမတွေ့ဘူးတွေ့ပါဘူး ဘယ်လိုဆိုကြဘုရားကလည်းတိုက်တွန်းရှာတယ်တဏှာလုံးလို့တိုက်တွန်းရှာတယ်မာကရုဏာနဲ့တိုက်တွန်းရှာတယ်အဲ့တော့တိုက်တွန်းတဲ့အတိုင်းလုပ်လို့လို့ရှိရင်လေဘုရားလည်းငဲ့ရရောက်တာပေါ့ဗျာမှန်ပါဘူးကိုယ်ကိုယ်လည်းမှောင်နေသွားမှကြောက်လာလို့ပယ်လေးပါးဒီတော့မှောင်တိုက်တဲ့ကိုတိုက်ရိုက်ချင်းပြီးဒီကာလသွားရမှာကြီးကဘုမဒကာရမတွေကလည်းမသနာတော့ဘူးလို့ဆိုလို့ရှိရင်ပြဥပဒနာမလုပ်ရင်မသနာလို့ပါပဲမှန်ပါဘူး အဲ့ဒီမှာဒကာရမတွေဒီကားလဲဆိုအနစ်နာရင်းနဲ့နာအရှုံးကြီးရှုံးပြီးဒီကာလအမြုပ်ကြီးမြုပ်သွားလိမ့်မယ်ဆိုတာကိုယ့်ကိုယ်အတွက်ကိုဒါစဉ်းစားပါသဘောပါကြကိုယ့်ကိုယ်အတွက်ကိုဒါဘုန်းကြီးကဖြင့်လူရင်းကြီးပြောနေတာပဲဥက္ကမောင်ကြီးမှန်ပါဗျာကိုယ့်ကိုယ်တနာရင်ဘာလို့ရမှာလဲဘုရားကရုဏာကိုပြန်ငဲ့ရင်ကိုဗျာမင်းတို့ဆွမ်းနေကွန်းနဲ့တက် ဇော်ပတာတာငါတော့မตายရပါဘူးကွာမင်းတို့ရထားတဲ့တရားနဲ့ငါပူဇော်တာตายရပါတယ်လို့ဆိုတယ်လေသေချာမဟုတ်ဘူးလားဟုတ်ပါဘူးအဲသူပြောတဲ့အတိုင်းလိုက်နာလို့ဥမာသာသမီဖြစ်စေကံဒကာဓမ္မတွေသာသမီတွေနဲ့နေကြတာပဲသူသာသမီလှုပ်ရှားမစားခြင်းတွေပါစီအမေဘပြောတာနားထောင်ရင်ကျေနပ်ပါပြီဆိုတာမပါကြဘူးမှန်ပါဗျာသူတို့ပေးတာကြွေးတာမစားခြင်းတွေပါစီ မိမ့်မပြောတဲ့စကားတိုင်းလိုက်နိုင်ရင်ပဲကျေနပ်ပါပြီဆိုတာလေးကခင်ဗျားတို့အသားယူတဲ့စကားပါပဲမှန်ပါဗျာအသားမြူကြဘူးလားမြူပါဗျာကဲအဲ့ဒီတော့ဘုရားခင်ကိုရမေကြီးကလည်းသူဥပဒနာအားထုတ်ကြပါလို့ဆိုတာခင်ဗျားတို့ထော်လကန်းလာလုပ်ပြီးမလုပ်သေးဘူးနဲ့ပြန်မှတပည့်မှတေကန်နီးမှနဲ့ဒီလိုဆိုလို့ရှိရင်ခင်ဗျားတို့ဒီကားလို့ရှိရင်ကောင်းသောသားသမီးဥက္ကမောင်ဖြစ်ပါမဖြစ်ပါဘူးထော်လကန်းလာသားသမီးပဲဖြစ်ပေဘူးလားဖြစ်ပါဘူး အဲ့ဒါဒေါရကမသာသမီဖြစ်ခဲ့လို့ရှိရင်ပြန်မယုပါသည်ခြေနှက်တဲ့သဘောရှိမလားမခြေနှက်တဲ့သဘောရှိခြေနှက်တဲ့သဘောရှိအဲ့တော့သူကရုဏာငဲ့ရရောက်သေးရလားမရောက်ပါဘူးမင်းတို့လောက်တာမစားခြင်းတွေပါရှိကွာပြောတာနားထောင်ရင်တော်ပါပြီဘုရားကလည်းဒီသွားပဲမှန်ပါဘူးမင်းတို့လူတက်တန်းတာပြည့်တဲ့ကံတာအသာထားစမ်းပါငါပြောတဲ့တရားတိုင်းကျင့်ပြီးတရားနဲ့ပူဇော်စမ်းပါဆိုတဲ့ဥစ္စာကဲကိုမြတ်ရှိတို့မသေးချာသေးဘူးသိကြပါဘူးဒါလေးတောင်မှခင်ဗျားတို့ကလည်းမလုပ်ချင်သေးဘူး အင်းဘာကြောင့်မလို့ချင်းရတာတော့အိုးထောရကန်းကလုတ်ပြစီအောင်ဒိဗ္ဗရီမရောက်ဘူးလားရောက်ပါပါဗျာသဘောပါကြဗလားအမလေးခင်ဗျားတို့တော်ရုပ်ဆိုးနေတယ်မဆိုးဘူးလားကြီးလို့ရုပ်ဆိုးတာပြောတာမဟုတ်ဘူးဝန်းနေကဆိုးနေတာပြောတာမှန်ပါပါဝန်းနေကရုပ်ဆိုးပြီးကြလားဘ ᱹ ရုကိုတုဖက်ပြီးကြလားကန့်လန့်လောက်တာတော့ဆိုတော့အတုမရှိတဲ့ဘုရားကိုခင်ဗျားတို့ကကန့်လန့်လောက်တာမှန်ပါပါရိမ့်မိလားအတုမရှိတဲ့ဘုရားကိုမှန်ပါပါ ဟာအလွန်နဲ့နာတယ်ဆိုရင်ဖြင့်မလွယ်တော့ဘူးပေါ့ဗျာမှန်ပါပါဘုရားခိုင်းဒါဖြင့်ကိုကိုကိုနဲ့မတနာအတုမရှိတဲ့ဘုရားကိုလည်းပြိုင်ကန့်လန့်လို့ဆိုတော့ဒီပုဂ္ဂိုလ်တွေဟာဥက္ကမဘယ်လိုစဉ်းစားမလဲမှန်ပါပါဘုရားသေချာပြီခင်ဗျားတို့မနေ့ကအတိုင်းပဲတပံတရားလုံးကတို့ကဒီဘာလဆိုတဲ့အချိန်နဲ့အမှောင်နဲ့ငွေအမှောင်နဲ့နေအမှောင်နဲ့သေလာတဲ့ဖြစ်ဟာတို့ဟာရမစွန့်ဘူးကွာ ဒီဥစ္စာမရောက်ဘူးလားရောက်ရောက်ပါဘူးအဲ့ဒါအခုခင်ဗျားတို့ပညာရှင်ကြရင်ရသေးတယ်နော်မှန်ပါဘူးဘယ်လိုဟောပါလိမ့်ပညာရှင်ကြပါမပြင်းတော့ဘူးတပည့်တော်ဖြင့်ဗျာဒီလိုပဲသာသနာ့ဘာအလေးနဲ့ပဲ အချင်းကုန်မှတော့မှသာနာပသမာဓိကနှမျိုးကိုဗျာနော်ဒါလေးနဲ့ပဲပြီးရလို့ဖြင့်တင့်တိမ်နေပါတယ်လို့ဆိုလို့ရှိရင်လေတဲ့ခမရတို့ဖះပူဇော်စရာဓမ္မနဲ့ပူဇော်စရာမရှိဘူးရှိသေးရလားရှိပါဘူးအဲ့ဒါကြက်ကြက်စဉ်းစားပြီးဒီကလာကဲကိုကိုသနာတော်အဖြစ်လောက်ကရုဏာထောက်ချတော်အဖြစ်၎င်းလုံးမယ်ဆိုတဲ့စိတ်ကလေးကိုတမန်တော်တော်မွေးပါဆိုတာကိုဖြင့်ဒီနေ့အများကြီးတိုက်တွန်းတယ်မှန်ပါပါ သူဆိုင်ရင်မတိုက်တွန်းတိုက်ဘူးတိုက်တွန်းပါဗျာခင်ဗျားတို့သူစကားနားမထောင်ခဲ့လို့အခုဖြင့်အဲသားကြောင့်ဆင်းရဲသမီးကြောင့်ဆင်းရဲပစ္စည်းကြောင့်ဆင်းရဲမင်းဆိုရတကားကြောင့်ဆင်းရဲ25ပါးသောဘေး96ပါးသောဝေဒနာတွေနဲ့ခင်ဗျားတို့လူးလိမ့်ပြီးခံနေရတဲ့အထဲကတောင်မှနမ်းဆောင်မြင်သေးဘူးဆိုရင်တော့ခက်သေးပေါ့ဗျာမှန်ပါဗျာဟုတ်လားအမနာယုတ်ဆုံးနေဘူးလားဆုံးပါဆုံးပါကဲပြင်မောင်းပြင်မောင်းဃာရမတွေပြင်ကြပါဦးဥပဒနာသမားတွေထိလောက်ပါဦး မဆိုင်ရင်လို့ပေါ်ပြီနော်ပေါ်ပါဘူးဥပါရင်ပေါ်ပါလားပေါ်ပါဘူးတတန်ရာလုံးဘာလပဏိတတို့ဆိုဘာနဲ့ကျတော့ချိန်ကုန်ခဲ့ကြတယ်ဘာလနဲ့ချိန်ကုန်ခဲ့တယ်ဆိုတော့အတေဝနာရှဘာလနာဆိုတဲ့အတိုင်းပဲမမီဝဲတဲ့မိစ္ဆာဒိဋ္ဌိကြီးမြှဝဲလာခဲ့မှန်ပါပါသမာဓိဋ္ဌိဆိုတဲ့ပညာရှိကိုမြှဝဲခဲ့တဲ့ဥစ္စာမပါဘူးဥပဒနာသမာဓိဋ္ဌိကိုကျတော့မြှဝဲခဲ့တဲ့အခါမပါဘူးမပါပါဘူး ဘယ်တော့မှဣဒ္ဓမင်္ဂလမုဒ္ဓမံဆိုတဲ့မြတ်လာတဲ့နိဗ္ဗာန်ကြီးမရခဲ့တာလေဒီလွယ်လွယ်လို့ဆိုတာလေဒီနေ့ကရှင်းပြီးပါပြီမှန်ပါပါဘုရားကြပြီနော်ကြပါပါကောင်းပြီဒါဖြင့်ဒကာဓမ္မတို့ဝိပဿနာသမာဓိကစဟောတော့မယ်ဝိပဿနာသမာဓိအလုပ်ဒီမေဃပြမစရိယအလုပ်လို့မှတ်လိုက်စမ်းပါဝိပဿနာသမာဓိအလုပ်ဟာမေဃပြမစရိယအလုပ်အဲ့ဒါရင်ဒီနှစ်ခုဖြုတ်ကြပါစို့ ဒကာရမတို့မက္ကဗျမစရိယာလို့ဆိုတာဥပဒနာသမာဓိဋ္ဌိကစလို့ပါမယ်အဲ့ဒီဥပဒနာသမာဓိဋ္ဌိလုံးမဲ့ကြံလို့ရှိရင်ဥပဒနာသမာဓိဋ္ဌိသမာကမှန်ကန်တာဒိဋ္ဌိကမြင်တာအမှန်ကန်မြင်ဖို့ရအရေးကြီးတယ်အမှန်ကန်မြင်ဖို့ရအရေးကြီးတယ်ဆိုတော့ဥပဒနာစဉ်းစားမြင်စရာမရှိဘဲနဲ့မြင်ခြင်းလို့တော့ဖြစ်မှာဖြစ်ပါဘူးတပည့်ကြမြင်စရာရှိမှသာလင်တဲ့ကျွတ်တို့သည် အမှန်ကမြင်တယ်အမှန်မြင်တယ်ဆိုတော့ဝေဖန်လို့ရမှန်ပါဘူးအဲ့တော့ဘ ᱹ ရုပေါ်မှာမြင်ရမှာတုံးဆိုတဲ့မေကုံးဟာပေါ်လာပေါ်ပါဘူးဘ ᱹ ရုပေါ်မှာအမှန်ကမြင်ရမှာတုံးဆိုတဲ့မေကုံးပေါ်လာမှန်ပါဘူးပေါ်လာဘူးလားပေါ်ပါဘူးအဲ့တော့စဖြစ်တဲ့ပရိစ္ဆသမုပ္ပါအပေါ်မှာအမှန်ကမြင်ရမယ်မှန်ပါဘူးစဖြစ်တဲ့ခန္ဓာပရိစ္ဆသမုပ္ပါအပေါ်မှာအမှန်ကမြင်ရမယ်မှန်ပါဘူးသဘောကျလားကျပါပါပါတယ်တော့ စပါဘူးဒီပြန်ကရှိမှမရှိပဲကူဗျာမှန်ပါပါစပြတဲ့ပြိဿသမုပ္ပါပေါ်မှာမမိလိုက်လို့ရှင်ပြန်အလေပြိဿသမုပ္ပါပေါ်မှာမိအောင်လို့မှန်ပါပါတပတ်ကြလားအစမမိလို့ရှင်အလေမိအောင်လုပ်ရလိမ့်မယ်ဆိုတဲ့ဥစ္စာကိုလေးစားစွာနဲ့ပဲထားရလိမ့်မယ်မှန်ပါပါဒီလိုမှမိတော့ဘူးဆိုလို့ရှိရင်ဖြင့်မက္ကဗြဟ္မစရိယာကျင့်ဟာဘယ်ပေါ်မှာကျင့်ရမယ်ဆိုတဲ့အိဗေကမရောက်တော့ဘူးမှန်ပါပါ ဥက္ကမဘလောက်ရေးကြည့်ပါဗျာခဲဒါဖြင့်ဒကာဓမ္မတို့မက္ခဗိမစရိယာကျင့်ရတော့မယ်ဝါ၃နံပါတ်နဲ့အလုပ်လုပ်ရတော့မယ်မှန်ပါဗျာ၃နံပါတ်ဒီဥပဒနာသမာဓိရှိလဲဆိုဆိုကြပါမက္ခဗိမစရိယာကျင့်လို့လဲဆိုကြပါတဲ့ဒါတစ်ထပ်သေးပါပဲအဲ့ဒါသိထားတော့မှဘ ᱹ ပေါ်မှာကျင့်ရမှာပါလိမ့်မလို့ဆိုတော့စဖြစ်တဲ့ခန္ဓာပရိစ္ဆသမုပ္ပါပေါ်မှာကျင့်ပါမှန်ပါဗျာဥပဒနာရှိဥပဒနာရှိဆိုတာ ဘယ်ပေါ်မှာရှိရမှာပါလိမ့်ဆိုတာခင်ဗျားတို့ပေါ်ကြပါလားပေါ်ပါပါကဲဘယ်ပေါ်မှာပါလိမ့်အဲစဖြစ်တဲ့ခန္ဓာပရိစ္ဆေသမုပ္ပါပေါ်မှာရှိရမယ်ဒီတလုံးကိုသေသေးချာချာမှတ်ပါဘုန်းကြီးတို့ဓမ္မတွေဥပဒနာရှိရမယ်ဆိုလို့ရှိရင်ဘယ်ရှိရမှာတုံးဆိုတဲ့အဓိပ္ပာယ်ဟာဩတို့ဒီကားလဲဆင်ဥပဒနာတော့ဆရာဘုန်းကြီးကလည်းရှုခိုင်းတာပဲဘယ်ဟာပေါ်မှာရှုရမှာပါလိမ့်မလို့အတုပါပဲသွားပြီးသုတ်တန်ရှုရတော့မလို့လို့ ဟုတ်ဘူးလားမှန်ပါဗျအဲ့ဒါရှုစရာတွေလွဲနေပြန်လို့ရှိရင်လေသမာဓိကဖြစ်ပါဖြစ်ပါဗျာမဖြစ်တော့ဒကာဓမ္မတွေယခုပြောတဲ့တလုံးဟာဥပါဒံအရေးမကြီးဘူးလားကြီးပါဗျာပါတယ်တော့စဖြစ်တဲ့ခန္ဓာပရိစ္ဆသမုပ္ပါပေါ်မှာခင်ဗျားတို့ကြည့်ရမယ်မှန်ပါဗျာဘုက္ခမောင်ဒဲဥစ္စာအရေးကြီးဆုံးပဲကြီးပါဗျာခန္ဓာပရိစ္ဆသမုပ္ပါမှာရှုတာအရေးကြီးပါဒါအရေးကြီးတာပဲအဲ့တော့စဖြစ်တယ်လို့ဆိုတော့ ဘယ်အချိန်မှစတာတုံးလို့ဆိုတော့အိုးအဝိဇ္ဇာပြည့်စရာကစတယ်အဲ့ဒါမင်းနဲ့မဆိုင်ဘူးကွာအတိတ်ပြီးခဲ့ပြီမှန်ပါပါသဘောကျလားသင်္ခါရဝိဇ္ဇာပြည့်စရာလဲမင်းတို့သွားရှုမနေနဲ့သင်္ခါရလည်းသွားရှုမနေနဲ့သဘောကျဝိညာဉ်ကိုရှုခေသဘောကျကျပါပြီဝိညာဉ်မှာလည်းပြိသေနေတုန်းကဝိညာဉ်ကိုမရှုနဲ့သဘောကျမှန်ပါပါယခုပေါ်လာတဲ့ဝိညာဉ်ကိုရှုမှန်ပါပါ ဝိညာဉ်မှာလဲယခုပေါ်လာတဲ့ဝိညာဉ်ဆိုတာဒကာရမတွေမြင်စိတ်ဟာစက္ခုဝိညာဉ်ခေါ်တယ်မှန်ပါဘူးကြားစိတ်ဟာသောတဝိညာဉ်ခေါ်တယ်ဟုတ်ဘူးလားမှန်ပါဘူးနံစိတ်ဟာကဏ္ဍဝိညာဉ်ခေါ်တယ်တဲ့စားစိတ်ဟာဒုက္ခဝိညာဉ်ကိုယ်ပေါ်မှာရာရန်ကောင်းတဲ့စိတ်ကလေးဟာကာဝိညာဉ်ဝန်းထဲကကြံတွေးဆနေတာဟောဒီဝိညာဏတ္တ6ပါးကိုအရေးကြီးတော့တယ်မဆပေါ်တာပဲဥစ္စာရဲ့မှန်ပါဘူး သေသေးချာချာမှတ်ပါတယ်ဟာဓမ္မဒီဝိညာဉ်နဲ့စတာကြီးပဲဒီဝိညာဉ်နဲ့စတာကြီးပဲကြည့်လိုက်နိုင်ကြီးနိုင်ကြားတယ်ဆိုကြားတဲ့နာဝိညာဉ်ကစမှန်ပါပါဒီကနေ့မေးကြည့်လိုက်တယ်မြင်တဲ့ဝိညာဉ်ကစဘယ်တော့မှမစဘူးဒီကကြီးစမှန်ပါဩဒါဖြင့်အစတွေ့ပေါ့ဟေဥပဒနာရှုစရာအစတွေ့ပေါ့ခန္ဓာအစဝိညာဉ်ကဥပဒနာရှုစရာအစဝိညာဉ်ကဒါသေးသေးချာချာမှတ်ပါမှန်ပါပါ ဒါရင်အားလုံးကဓမ္မတွေဥပဒနာရှုစရာအစဘယ်ကပါလဲဝိညာဉ်ပါပါဥပဒနာရှုစရာအစဝိညာဉ်ပါပါဝိညာဉ်ကဒီစနော်ကောင်းပြီဒါဖြင့်ဩဒါဖြင့်ဒကာဓမ္မတို့ကြားတယ်ဆိုလို့ရှိရင်နားဝင်နားစိတ်ကလေးနားစိတ်ဝိညာဉ်လင်းပေါ်ဘူးလားပေါ်ပါပါနန္ဒေစင် နှကောင်းဝိညာဉ်စိတ်ပေါ်တယ်စားတယ်ဆိုရင်အဲရှာဝိညာဉ်ရတဲ့ရံနဲ့ကောင်းတယ်ဆိုလို့ရှိရင်ကိုဝိညာဉ်စိတ်ကျန်နေစီတယ်ဆိုရင်မနောဝိညာဉ်တဲ့ဝိညာဉ်ဘယ်နှပါးပါ6ပါးဒါဖြင့်ဒကာဓမ္မတို့ဒီဝိညာဏတဲ့6ပါးအဲဥပအောင်ဘာပါလဲဝိညာဏတ6ပါးဆိုတော့ဒကာဓမ္မတို့ ဩကိုယ်တဏ္ဍာမှာပရိစ္ဆသမုပ္ပါစဘုဒ္ဓိခါမှာဝိညာဉ်ကဆိုတော့ဘောလာရှင်းပြီနော်ရှင်းပါပြီဒါဖြင့်မြင်တဲ့စိတ်ကလေးကြားတဲ့စိတ်ကလေးနမ်းတဲ့စိတ်ကလေးစားတဲ့လျှာပေါ်ပေါ်တဲ့စိတ်ကလေးရတဲ့ရန်တဲ့ကောင်းတဲ့ကိုယ်ပေါ်မှာအပြန့်နှံ့ပေါ်တဲ့စိတ်ကလေးဘုန်းနဲ့မှာအေးရတဲ့တနူးနည်းနဲ့ဉာဏ်စင်းနေတဲ့စိတ်ကလေးဘယ်နှမျိုးပါလဲ6မျိုးပါဗျာအဲ့ဒါဝိညာဏတ္တ6ပါမှန်ပါဗျာရှင်းပြီနော်ရှင်းပါဗျာ ဝိညာဏတ္တ6ပါးလို့မှတ်ထားတာပေါ့အဲ့ဒါဥပဒနာရှုစရာအစခန္ဓာပရိစ္ဆသမုပ္ပါကလို့ဆိုတာဝိညာဉ်ခန္ဓာကစတာကြီးပဲဆိုတာမှတ်လိုက်မှန်ပါပါဒါဖြင့်ဩဥပဒနာရှုပဲရခြေရှုရတော့မလို့လက်ရှုရတော့မလို့လို့ဘယ်ရှုရတော့မလို့လို့ဆိုတော့အစကဥပါရင်လို့ရှမ်းပြဘူးဗျာမှန်ပါဗျာသတိပ္ပံမှာတော့ရေးတော့ရေးပါတယ်ရေးပင်ရေးညသလဲ ဒီလောက်ပေါ်အောင်ကမပြောနိုင်တော့မြုပ်ပြီးဒီကလာနေတယ်မှန်တော့မှန်ဘူးလားမှန်ပါတယ်တဲ့မှန်မှန်မှန်ရတယ်ဟိုကဘာဇာတတကောဖြစ်တာတွေခွဲရေးထားတာဘုန်းကြီးပြောတာကတော့သာဇာတတကောဖြစ်တာတွေကိုပေါင်းပြီးဒီကလာပြောတာမှန်ပါဘူးရှင်းမလားရှင်းပါဘူးဟောတော့ဝေဒနာသီးသန့်ရှုစိတ်ကိုမှန်ပါဘူးသီးသန့်ရှုဟောသူကသီးသန့်ကြီးလားမှန်ပါဘူးဖြစ်တဲ့ကံသီးသန့်မှဖြစ်မှန်ဖြစ်ပဲ မှန်ပါဘူးဖြစ်ကြရလားမဖြစ်ပါဘူးအနတိသဖြစ်ကိုမဖြစ်ဘူးဆိုတဲ့အသေးပဲရှင်းရှင်းလင်းလင်းမှတ်ထားရတာပေါ့အဲ့ဒါပြန်ဝိညာဉ်လာတယ်ဆိုတော့ဥမာမမြင်စိတ်ကလေးလာတယ်ဒကာရမတို့ဘယ်ဘုန်းကြီးပြောတဲ့တန်လေးကြားစိတ်ကလေးလာတယ်နော်အဲ့ဒီကြားစိတ်ကလေးလာတော့ကြားစိတ်ကလေးဟာသူကြည့်တဲ့တဲ့ဘယ်တော့မှဥပါဝမဖြစ်ဘူးဝေဒနာနဲ့တကွမဖြစ်ဘူးလားဖြစ်ပါဗျာအင်းသင်ညာနဲ့တကွဖြစ်ပါဗျာအင်းသင်္ခါရဆိုတဲ့စေနာနဲ့တကွဖြစ်ပါဗျာဟောနာမခန္ဓာ၄ပါး လူသေးမှာဖြစ်သလားလို့မေးတဲ့အခါလူရှင်မမှဒီကြားစိတ်ကလည်းပေါ့လူရှင်မဆိုတော့သောတာပတာတွေရုပ်ကလည်းမပါဘူးလားအဲ့တော့ခန္ဓာကဘယ်နှပါးနေရှင်းပြီနော်အဲ့ဒီတော့ဒီထဲမှာအခုထင်ထင်ရှားရှားကြီးကတော့သောတင်္ဆပရိစ္ဆသတ္တေသာဥပ္ပစီသောတဝိညာဏံလို့ဘုရားကဟောလိုက်တော့ဝိညာဉ်ကပဲစတယ် သိကြကြသိကြပါဘူးအဲဝိညာဉ်ကပဲစနေတော့ဝိညာဉ်အသူတစ်ခုတည်းဖြစ်တာလားတွဲတဲ့ခန္ဓာလေးပါးနဲ့ပေါင်းဖြစ်ရတာလားတွဲတဲ့ခန္ဓာလေးပါးဖြစ်ရပါဘူးအဲပေါင်းဖြစ်တော့ကိုဘုန်းကြီးတို့ဒကာရမတွေကအင်းဒီတဲကထဲ့ရရှုရင်လဲထက်တာကိုထက်မြက်တဲ့တစ်ခုကိုရှုလိုက်ရင်ကျန်တဲ့လေးခုပါတော့မှာပဲမှန်ပါဗျာထဲ့မြက်တဲ့တစ်ခုကိုရှုလိုက်ရင်နော်ဘုန်းကြီးကဘယ်နဲ့ကြောင့်ဥပဒနာစာခန္ဓာပေါ်မှာပေါ်လာတဲ့ဝိညာဉ်ကပရိစ္ဆေသမုပ္ပါအစ ခန္ဓာပေါ်မှာပေါ်လာတဲ့ဝိညာဉ်ကစရှုလို့ဆိုရတယ်လို့ဆိုတော့ခင်ဗျားတို့မှဒါသိထင်ရှားတယ်မထင်ရှားဘူးလားထင်ရှားပါဘူးထင်ရှားတယ်တဲ့အဲ့ဒီတော့တရားရှာစရာလိုသေးလားမလိုတော့ဘူးဆိုတော့ဥစ္စာဥစ္စာရင်လည်းရှင်းရမှာလားရှင်းပါပြီဗျာဒါဖြင့်ကဲဒါဖြင့်ဒကာဓမ္မတို့ရှုကြပါစို့တဲ့ဒီထဲမှာဥမာမှာဝိညာဉ်ဆိုရင်ဝေဒနာပါမပါပါပါဗျာကဲဒါဖြင့်မနေ့ကဝိညာဉ်ပြောခဲ့တဲ့အတွက်ယနေ့တော့ဝေဒနာကို လှည့်ပြောမယ်ဆိုလို့ဝေဒနာထဲရင်ဝေဒနာရှုပေါ့ဗျာဝိညာဉ်ထဲရင်ဝိညာဉ်ရှုပါဗျာဒါတော့ပေါ်လာတာတော့သိပြီပေါ်လာတာကတော့ဝိညာဉ်မှာသိတယ်ဆုံးလို့မှားမှန်ပါဗျာကျေနပ်ကြကောင်းပြီဒါဖြင့်ဒကာဓမ္မတို့ဝေဒနာရှုကြပါစို့ဆိုတော့ဒီထဲမှာမြင်စိတ်ထဲမှာပါတဲ့ဝေဒနာဟာကောင်းတယ်လည်းမရွေဘူးကြားစိတ်ထဲမှာပါတဲ့ဝေဒနာကောင်းတယ်မကောင်းဘူးလို့မရွေဘူးသူအလတ်စားဝေဒနာဖြစ်နေတော့ဒါဥပ္ပခဝေဒနာပဲမှန်ပါဗျာ ဘာဝေဒနာမျက်လုံးထဲမှာလည်းဥပ္ပခဝေဒနာနားထဲမှာနှာခေါင်းထဲမှာလျှာပေါ်မှာအဲဒီဥပ္ပခဝေဒနာကဒီလေးချက်နေရာမှာတော့ဖြင့်ဒီဒီဝိညာဉ်လေးဥပ္ပယဥပ္ပခဝေဒနာမှတော့ဘာနဲ့မှမတွဲဘူးဆိုတော့မှတ်ထိုက်တယ်ပေါ့မှန်ပါပါကောင်းပြီတဲ့အဲ့တော့ဝေဒနာထက်လို့ရှိရင်လည်းဥပ္ပါဝပါရှုမယ် ဝေဒနာရှိပါစိတ်ထည့်ရင်လေစိတ်ရှိပါတခုရှုတယ်အကုန်ပါမပါပါပါအဲပါရဟုသိပြီးဒီကလာနေတော့မှာဒကာဓမ္မတွေကသုံးနံပါတ်နဲ့သုံးနံပါတ်ဥပဒနာသမာဓိရှိနေကျွတ်တို့ကအလုပ်လုပ်ရလိမ့်မယ်မှန်ပါပါဘာနဲ့လုပ်လို့ရောသုံးနံပါတ်ဥပဒနာသမာဓိသုံးနံပါတ်ဥပဒနာသမာဓိနဲ့လုပ်ရမယ်ဆိုတော့ဥပဒနာသမာဓိဆိုတာကဟောဒီတခုလည်းပါပါတယ် ထို့သော သူပါလို့ရှိရင်ဖြင့်တဲ့ဥပဒနာသမားတွေပါလို့ရှိရင်သမသင်္ကပ္ပကလည်းမပါမပြီးဘူးတွဲရဖြင့်မှန်ပါအဲတတိသမာသတိသမာဝါယမသမာသမာဓိဆိုတဲ့သမာဓိမကင်၃ပါးကလည်းမပါမဖြစ်ဘူးမှန်ပါအဲ့တော့မကင်၅ပါးမနေဘူးလားမှန်ပါသမာဓိသမာသင်္ကပ္ပနော်အဲ့ဒါဝိပဿနာမှာဖြင့်ဒကာရမတို့ဒီ၅ခုနဲ့ခမည်းတော်ပြိဿသမုပ္ပါပေါ်လာတဲ့ဝိညာဉ်ကိုရှုရှု ဝေဒနာကိုပဲရှုရှုဥပါဒံဓမ္မိယာရှုမှန်ပါပါတပည့်ကြတပါပါရှုလိုက်တဲ့အခါကျတော့ဟိုဘာကိုတွေးရမလဲလို့မဲတဲ့အခါကျတော့ဒကာရမတို့မရှိတာတွေးလိုက်ဘာကိုတွေးမရှိတာဩဘာဖြစ်လို့မရှိတာတွေးပါလိမ့်မလဲလို့ဥပအောင်တို့ဥဆိုင်တို့ကမေးဖို့မလိုဘူးလားလိုပါဗျာဟောဒီကြားတဲ့ဝိညာဉ်လေးဟာက ကြားပိချုပ်သွားကြားပိချုပ်သွားတော့မှဒကာဓမ္မတွေကဘုန်းကြီးကမှားထားတဲ့အတိုင်းဘုရားကမှားထားတဲ့အတိုင်းဟေးမင်းတို့ရှုပြမရှုဆိုတော့ရှုပြတဲ့အလုပ်လုပ်ရှုပြတဲ့မက်ကင်ပေါ်လာတယ်မဆိုရိုက်ဘူးလားရှုပြတဲ့မက်ကင်ပေါ်တော့ကိုကြားတဲ့သဘောလေးတွေရှိသေးရဲ့ရှိပါဘူးကြားတဲ့ဝိကဝေနာကြားတဲ့စိတ်ကလေးပဲနေကြမရှိပါဘူးမရှိပါဘူးတဲ့ဒါဖြင့်ဒကာဓမ္မတို့မရှိတာသိအောင်လုပ်ပါမှန်ပါ ဥစ္စာရင်ပါတယ်မရှိတာသိအောင်လုပ်ရဒကာရမတို့ဘယ်လိုလုပ်ရမလဲအဲမရှိတာသိအောင်လုပ်ရမယ်လို့ဆိုတော့မရှိတာဘာတော့လို့မေးတဲ့အခါကျတော့ဖြစ်ပြီးမရှိတာဖြစ်လေသောကြောင့်ဒကာရမတို့သင်္ခါရတရားပြက်သွားတာပဲဘယ်လိုဆိုကြပါသင်္ခါရတရားပြက်သွားတာတဲ့သင်္ခါရတရားပြက်သွားတယ်တဲ့သင်္ခါရတရားဆိုတာဒီဥစ္စာခမည်းတော်အထုတ်ပြီး ထားတဲ့တရားဖြစ်လေတဲ့ကြောင့်သင်္ခါရတရားမှန်ပါပါအဲ့ဒီသင်္ခါရတရားကိုဥပဒနာညာနဲ့ရှုပြောင်ရှုပါဆိုတော့ဥပဒနာအထုတ်တဲ့စိတ်ကလေးလည်းပေါ်ပါရောဥပအောင်ရေရှင်းပိုင်းကသင်္ခါရတရားက ရှိသေးလားမရှိပါဘူးဒါဖြင့်ဒါဖြင့်သင်္ခါရတရားသည်အနိစ္စဖြစ်တော့ရောက်မသွားသေးဘူးလားရောက်ပါပါအဲသင်္ခါရတရားသည်အနိစ္စဖြစ်တော့ရောက်ပြီးဒီကလာသားတော့ ဃာရမတို့ဥပဒနာဉာဏ်ကဘာမြင်လိုက်ပါလိမ့်မလဲ။အော်သင်္ခါရတရားအနိစ္စရောက်သွားပြီလို့ဥပဒနာဉာဏ်ကသိလိုက်တယ်။မသိလိုက်ဘူးလား။သင်္ခါရတရားအနိစ္စရောက်သွားပြီလို့သိလိုက်တဲ့အခါကျတော့ဩဥပဒနာဉာဏ်ဟာဘာကိုမြင်ပါလိမ့်မလို့ဥပဒနာဉာဏ်တရားဘာကိုမြင်ပါလိမ့်မလို့ဆိုတော့အိုးသင်္ခါရတရားအနိစ္စရောက်တာမြင်တယ်။ဥပဒနာဉာဏ်ဘာမြင်ပါလိမ့်။ ဒါသေးချာမှတ်ပါဥပဒနာဉာဏ်ပါမြင်ပါလိမ့်သင်္ခါရတရားအိဋ္ဌရောက်တာမြင်တယ်ဝါပရိစ္ဆမူပါစဖြစ်တဲ့တရားစဖြစ်တဲ့သင်္ခါရခန္ဓာကိုယ်ဝေဒနာခန္ဓာခန္ဓာကိုယ်ချင်းအိဋ္ဌရောက်တာမြင်တယ်မဆိုနိုင်ဘူးလားကမောင်ရေးရှင်းမလားရှင်းပါပြီဓမ္မသဗ္ဗေသင်္ခါရအိဋ္ဌကိုခင်ဗျားတို့ရှင်းမယ်နော်သင်္ခါရတရားအိဋ္ဌရောက်တာကိုဘယ်သူကမြင်ပါလိမ့် ဝိပဿနာဉာဏ်ကမြင်သည်လို့ဒကာဓမ္မတွေမှတ်ထားပါသင်္ခါရတရားအိဋ္ဌာရောက်တာဘယ်သူကမြင်ပါလိမ့်ဝိပဿနာဉာဏ်ကမြင်တယ်ကောင်းပြီဒါဖြင့်ဒီသင်္ခါရတရားခြေပိုင်းကပေါ်တဲ့သင်္ခါရတရားကိုဝိပဿနာဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့အနိစ္စရောက်သွားတာမြင်လိုက်တဲ့ဖြင့်ဩပြုပြင်လိုက်အနိစ္စရောက်လိုက်ပြုပြင်လိုက်အနိစ္စရောက်လိုက်ဒါသွားမြင်ပြီ မှန်ပါပြုပြင်လိုက်နိစ္စပြုပြင်လို့ပေါ်လာလိုက်နိစ္စအဲ့ဒါပြုပြင်လို့ပေါ်လာလိုက်ဆိုတာဖြစ်တယ်အနိစ္စရောက်လိုက်ဆိုတာပြက်တယ်ဒါကြောင့်ဖြစ်ပြက်ဖြစ်ပြက်လို့နေကုန်းချုပ်လိုက်တော့ဖြစ်ပြက်သွားဖြစ်တယ်မှန်ပါနေကုန်းချုပ်လိုက်တော့ဖြစ်ပြက်သွားပြီဒီကလာဖြစ်တော့ဩဥပဒနာဉာဏ်ဘာမြင်ပါလိမ့်မလို့သင်္ခါရတရားတွေဖြစ်မှုပြက်မှုကိုမြင်သည်မှန်ပါရှင်းမလားရှင်းပါပါသင်္ခါရတရားတွေဖြစ်မှုပြက်မှုမြင်ပါ သင်္ခါရတရားတွေဖြစ်မှုပြမှုကိုမြင်တယ်လို့ဆိုတော့အော်ဖြစ်တာလေးလည်းမိကလေးဝင်သလိုပြက်တာလေးကမင်းငိမ့်သွားသလိုမြင်တာလားလို့မေးဖို့ရအကွက်ကျုံတာမှန်ပါဘူးဟာဒီလိုမြင်စိတ်တစ်ခုပြိုင်းနေမှာပေါ့မှန်ပါဘူးဒီလိုမမြင်ရပါဘူးမရှိတာသိသွားတာမှန်ပါဘူးဘယ်လိုဆိုကြမရှိတာသိသွားတာမရှိတာသိတယ်မှန်ပါဘူးဒီကမှပါတယ်တော့မရှိတာသိတော့ဗျာနင့်ဝင်နှစ်ခုပြိုင်နေဦးမှာပေါ့ဗျာမှန်ပါဗျာ ဖြစ်တာလေးလည်းကျုံမြင်ပါတယ်ဆိုလို့ရှိရင်ဖြစ်မြင်တဲ့တရားကလည်းဖြစ်စေအင်းပြက်မဲ့တရားကလည်းဖြစ်စေဘယ်ကလာဖြစ်နိုင်လိမ့်မလို့ဘုရားညာတောင်မမြင်ဘူးဒီဥစ္စာမှန်ပါသဘောကျအင်းဘယ်လိုဟာမြင်တာပါလိမ့်မလို့ဆိုတော့မရှိတာမရှိခုနကဒီနေရာမှာရှိနေတာလေမရှိတာကိုမြင်လိုက်တာမှန်ပါသဘောကျမရှိတာကိုသိတာပဲနော်နုဥရိယဝိရလို့ဘာဖြစ်လို့ဟောပါလဲသမသနာလို့ဘာလို့ဟောပါလဲ။အိုးဥရိယဝိရဟောဟောသမသနာဟောဟော ဦးခင်မောင်ရသူဟောကျင်တာဟောစင်စစ်တော့ဖြင့်ရှေ့ပိုင်းမှာဖြစ်ပြီးပြက်သွားတာကိုဖြစ်ပြီးပြက်သွားတာရှိလို့ဖြစ်ပြီးပြက်တယ်လို့ပြောတာမြင်တဲ့ပုဂ္ဂိုလ်ကတော့မရှိတာသိတာပဲမှန်ပါဘူးသဘောရလားရှင်ဘင်းကတော့သူ့သဘောကတော့ဖြစ်ဖြစ်ပြီလို့ပြတ်သွားတာအမှန်ပဲမှန်ပါဘူးတို့တော့ခင်ဗျားတို့ဥပဒနာရှိတဲ့ဉာဏ်ပုဂ္ဂိုလ်မှာတော့ဘာတွေ့လိုက်မရှိတာပဲတွေ့လိုက်တာမရှိဘူးမရှိဘူးမရှိဘူးဒါလေးတွေ့နေတာပဲပေါ်လာတဲ့ဓမ္မလေးမရှိဘူးပေါ်လာတဲ့ဓမ္မလေးမရှိတော့ဘူး မရှိတာဤတွေ့နေမှန်ပါတပည့်ကြဘယ်လိုမရှိတာတော့မေးတော့ခொနဲ့ကသင်္ခါရတရားမရှိတာမှန်ပါတပည့်ကြဒါဖြင့်သင်္ခါရတရားဆိုတာသဗ္ဗေသင်္ခါရမရှိတာကအနိစ္စတပည့်ကြဒါဖြင့်အနိစ္စဝရသင်္ခါရသင်္ခါရသင်္ခါရတရားတွေဝတ္တဆင်းစေအနိစ္စအနိစ္စမှာလမ်းဆုံးကိုဝါမရှိတာမှာလမ်းဆုံးကိုဤဒါဥပဒနာညာကဗာမင်းရမှာရှိပါပါအဲ့ဒီပါဠိတော်နဲ့သွားပြီးသေသေးချာချာကြက်ရမှာ ဘောပါကြပါပါကောင်းပြီဒါဖြင့်ဒီလိုဥပဒနာဉာဏ်နဲ့ရှုလိုက်တော့အင်းဒါဒကာဓမ္မတို့သုံးနံပါတ်သမာဓိရှိနော်မှန်ပါပါအခုရှုနေတာပါပါလိမ့်သုံးနံပါတ်သမာဓိပါဗျာအင်းသုံးနံပါတ်သမာဓိကပရိစ္ဆေမှုပါစာတိုင်းစာတိုင်းရှုလိုက်တဲ့အခါကြလို့ချင်းဖြင့်သင်္ခါရနဲ့အနိစ္စကြီး သူမြင်တယ်လို့ဆိုရင်လွယ်ပါမလွယ်ပါဘူးသင်္ခါရတရားပြက်သွားတာသင်္ခါရတရားပြက်သွားတာကြီးသူမမြင်ဘူးလားမြင်ပါရဲ့အင်းဒါဖြင့်အိဋ္ဌဝရသင်္ခါရကြီးပဲသူမြင်တယ်လို့မဆိုရဘူးလားဆိုရပါဘူးဟောဒါဖြင့်သူဘာသူမြင်တဲ့ခြေစုကဘာမြင်ကျွတ်တော့ခံစားရပါလိမ့်မလဲလို့ဒကာဓမ္မတွေကမေးကြနော်သင်္ခါရတရားပြက်သွားတာတော့တပည့်တွေတို့မရှိတယ်လည်းသိလိုက်ပါရဲ့ဗျာအဲ့ဒါဒကာဓမ္မတို့ ဝိပဿနာသမာဓိဋ္ဌိက အပယ်သွားစေတဲ့တက္ကာရိဋ္ဌိသတ်နေလို့သင်္ခါရတရားပြက်တာမြင်တဲ့ပုဂ္ဂိုလ်ကတက္ကာရိဋ္ဌိပြုတ်တာလို့မှတ်လိုက်အပယ်သွားစေတဲ့တက္ကာရိဋ္ဌိပြုတ်သွားပြီမှန်ပါဗျာသဘောကျလားဘာပြုတ်သွားလဲအပယ်သွားစေတဲ့တက္ကာရိဋ္ဌိပြုတ်သွားပြီတရားဓမ္မတွေကအိုးဝိပဿနာညာသူမှပဲ သူငါမပါလို့ရှင် အပေရကပိတ်တဲ့တရားစတော့မစသေးပါလားဆိုတာပေါ်လာမှန်ပါဗျာဒါသိချာစဉ်းစားပါဝိပဿနာမှမလုတ်သေးတဲ့ပုဂ္ဂိုလ်ဟာဖြင့်အပေရကစပိတ်တဲ့အပေကြဆုံးကအပေကိုတကယ်တမ်း ရောက်နိုင်တာကတော့ဒိဋ္ဌိကူဗျာမှန်ပါဗျာအဲ့ဒီဒိဋ္ဌိသတ်တဲ့အလုံးမှမလုတ်သေးလို့ဒိဋ္ဌိလုတ်တယ်လုတ်ပြီးဇန်သမာဘတ်တွေလုတ်နေမယ်ဆိုလို့ရှိရင်ဖြင့်အင်းဗြဟ္မပြေကနေဝက်ပြန်ဖြစ်နိုင်တယ်ဆိုတဲ့ဥစ္စာလဲဝိထုတ္တေတာရကနဲ့အလုံးလောက်သားမှန်ပါဗျာအပယ်လေးပါးကြတာမလုံးလောက်ဘူးလားမှန်ပါဗျာရှင်းကြပါလားရှင်းပါဗျာအင်းအဲ့တော့ဘယ်နဲ့ကြောင့်ဗြဟ္မပြေကနေဝက်ဖြစ်တဲ့စီတိရစ္ဆာန်အပယ်လေးပါးတဲ့ဆင်းရပါလိမ့်မလို့တော့မေးထုတ်တော့ဩဒိဋ္ဌိမဖြုတ်ကြလို့မှန်ပါ ဒုက္ခမပါတယ်ဒိဋ္ဌိမဖြစ်ပါဘူးကဲဒါဖြင့်သင်္ခါရတရားပြက်သွားသည်လို့တတ္တရဓမ္မဒိဋ္ဌိနဲ့ရှုလိုက်တဲ့အခါကျတော့အင်းငါပြက်တာသူပြက်တာလို့ဆိုတာဟုတ်သေးရလားသင်္ခါရတရားပြက်တာတဲ့မှန်ပါဘူးဘယ်လိုပြက်တာပါလဲအော်သင်္ခါရတရားပြက်တာလို့ဆိုတာသိသွားတော့ငကိုကလည်းသင်္ခါရတရားပြက်သင်္ခါရတရားမို့လဲပြက်စီးသွားတာဆိုတော့အင်းယောက်ျားသေးတာမိန်းမသေးတာ ဟုတ်လားငါသေးတာသူသေးတာဆိုတော့ပါသေးမပါပါဘူး။အဲဒါဥပဒနာဉာဏ်နဲ့ရှုလိုက်တော့သင်္ခါရတရားပြတ်တာလေးတွေမရှိတာလေးတွေမရှိတာလေးတွေမြင်လိုက်တာ။အော်ဒီလို့ဘယ်နဲ့ကြောင့်ဥပဒနာသမာဓိဋ္ဌိကိုဘုရားလို့ခိုင်းပါလိမ့်လို့မေးတော့အပေမျိုးစေအသက်ခိုင်းတာဟေး။မှန်ပါဗျာ။သဘောပါကြပါ။ပါပါဗျာ။ဘာအသက်ခိုင်းတာလဲ။အပေမျိုးစေအသက်ခိုင်းတာဆိုတော့ဩဥပဒနာလောက်ရတာဥပါရင် သူ့လုံမှာပဲမျိုးစိတ်ကလည်းစိတ်ချရဒါပြန်အပင်မျိုးစိတ်ကိုဒကာဓမ္မတို့သူပဲစသတ္တာပဲဆိုတာဥပအောင်ပေါ်မလားပေါ်ပါဗျာဒါပြန်ခင်ဗျားတို့တဏ္ဍမှာဖြစ်ပေါ်လာတဲ့တရားသင်္ခါရတရားအဲ့ဒီပေါ်လာတဲ့တရားလေးပြတ်သွားရင်အနိစ္စတရားဖြတ်ဆိုပေါ်လာတဲ့တရားလေးက ပေါ်လာတဲ့တရားလေးပြည့်သွားတော့မင်းပါဘူး။ဟောဒါဖြင့်ဒကာဓမ္မတို့ပေါ်လာတာသင်္ခါရပြည့်သွားတော့မင်းပါဘူး။အဲ့ဒါလေးကိုညံကနေကြည့်လိုက်တဲ့အခါကျတော့မရှိတာလေးမမြင်လိုက်ဘူးလား။မြင်ပါဘူး။အင်းမရှိတာလေးမြင်လိုက်တော့သင်္ခါရတရားလေးပြည့်သွားတာသူမြင်လိုက်တာပေါ့။အဲ့တော့သင်္ခါရတရားလို့သိဖြင့်လဲငါသူပါသေးလား။မပါပါဘူး။ပြည့်သွားတာမြင်တဲ့ဖြင့်လဲငါပြည့်သူပြည့်ဟုတ်သေးရဲ့လား။ဟုတ်ပါဘူး။ဟိုသင်္ခါရတရားလို့သိလိုက်ကြတဲ့ကိုက အဲအကြောင်းတိုက်ဆိုင်လို့ပေါ်လာတဲ့သင်္ခါရပရိစ္ဆသမုပ္ပါတရားလေးလို့သိလိုက်ကလေးကဒိဋ္ဌိကပြုတ်မှန်ပါဗျာတပည့်ကြဒိဋ္ဌိကပြုတ်တဲ့အခါပြည့်သွားတဲ့အခါကျတော့အောငါမဟုတ်တယ်လို့သိချလိုက်တာပေါ်လာတာကလည်းသူများပြုပြင်တဲ့သင်္ခါရတရားပြည့်သွားတယ်လည်းငါမဟုတ်မှန်ပါအင်းပေါ်လာတော့ကလည်းငါမဟုတ်ပြည့်သွားတယ်လည်းငါမဟုတ်ပေါ်လာအင်းဖြစ်လာတော့ကလည်းဒါမဟုတ်ဘူးအဲဘယ်ဟုတ်လဲတရားဓမ္မတို့သူများပြုပြင်လို့ပေါ်လာတဲ့သင်္ခါရတဲ့အာယုံတော်ရတိုက်ပြီးပေါ်လာတာမှန်ပါ သဘောကျခေါ်လာတော့ကလည်းဘာဆိုကြမလဲအင်းပြက်သွားတာလေအင်းသင်္ခါရတရားပြက်သွားတာပဲဒါကြောင့်ပေါ်လာတော့ကလည်းသင်္ခါရတရားသိတော့ကလည်းငါသူတစ်ပါးဆိုတာပါသေးတယ်မှန်ပါပါပြည့်သွားတော့လေပြည့်သွားတဲ့ဥစ္စာမဆိုင်မပိုင်လို့ပြည့်သွားတာသိပြန်တော့လေငါသူတော်ဟာစွဲလို့ရသေးရဲ့မရပါဘူးဒါဖြင့်သင်္ခါရနဲ့အနိစ္စသိတယ်ဒကာဓမ္မတွေဩဥပဒနာသမားတွေဒီက တန်လျာကိုတကယ်တမ်းအပယ်ရောက်စေတတ်တဲ့တရားကိုဥပဒနာသမာဓိကဖြတ်ပါလားဆိုတာပေါ်လာပေါ်ပါပါရှင်းမလားရှင်းပါဘူးဘယ်လိုကဖြတ်ပါလိမ့်အဲ့ဒါပေါ်ပေါ်တန်တန်နဲ့တရားဓမ္မတွေကဒါလေးမှမမြင်သေးဘူးရှင်ဖြင့်ဩတောတန်တန်ဖြင့် ငရဲမျိုးစေ့တွေဝန်းနေအပြည့်စုံပါလားငါသိရင်တော့လိုက်တော်မကုန်နိုင်အပယ်ရောက်မှဆိုတာဆုံးမဲ့ချာတပည့်ကြသင်္ခါရတွေကပြတ်တာမှတခါမှမမြင်ဘူးလို့ဆိုလို့ရှိရင်တော့ဒိဋ္ဌိကဘယ်တော့မှမကောက်ဘူးမှန်ပါဗျာဘာအောင်မနဲ့လားဥက္ကမရှင်းရပါလားရှင်းပါဘူးဒါမှငါသူဘယ်တော့ပြောင်းမလို့ငါကငါအပြောင်းနေမှာမပြောင်းပါဘူးအဲ့တော့ငါဟောဥစ္စာရောငါဆိုတဲ့ဒိဋ္ဌိငါဥစ္စာဆိုတာကတဏှာမှန်ပါ သဘောကျလားငါဆိုတာကငါဥစ္စာငါဆိုတာငါဥစ္စာအဲတဏှာလေးတွေကတွဲကြည့်ငါရှိငါဥစ္စာရှိတာပဲငါရှိရဒါဖြင့်ဒကာဓမ္မတို့ငါကပါတယ်ငါဥစ္စာကဂိုင်းဒကာဓမ္မတို့တဏှာဒိဋ္ဌိကပပင်စာတရားဆိုတော့သေရင်ဖြင့်လူဘဝသေလို့ရှိရင်အပယ်ချဲ့လိုက်မဟေ့မချဲ့ဘူးလေချဲ့ပါဘူး ပြဇာရင်တော့ကျေနပ်ပလားကျေနပ်ပါဘူးဒါအပြင်ဒကာရမတို့ဥပဒနာသမာဓိဋ္ဌိမှာမလုပ်ဘူးတဲ့ပုဂ္ဂိုလ်မှာငရဲမျိုးစစ်ဆိုတဲ့ဒိဋ္ဌိဟာဥပါဒံဘယ်နှလို့ကြွာမလို့မပါဘူးဗျာရှင်းကြပါလားရှင်းပါဘူးဒါကြောင့်ခင်ဗျားတို့ကဩတို့ဒီကလည်းဆိုလို့ရှိရင်ဖြင့်အလုံးစုံကုန်ပါမှလူတွေသိမရှိတော့ဖြင့်လုံနေကြတာပဲဆိုညာတော်လဲဘုန်းကြီးတို့ကမတင်းတိမ်သေးဘူးငရဲမျိုးစစ်မပြုတ်သေးကာလပတ်လုံးငရဲမိတ်ဆွေမပြတ်သေးငရဲနဲ့မိတ်ဆွေမပြတ်သေးပါဘူး မှန်ပါတပတ်ကြပါလားငရဲနဲ့မိတ်ဆွေပြတ်ခြင်းပါလို့ပါမလို့သင်္ခါရတရားပြတ်တာမြင်ရမယ်မိတ်ဆွေပြတ်ခြင်းလို့ရှိရင်သင်္ခါရတရားဆိုသဖြင့်ပြတ်စရိဝိညာဉ်လေးပေါ်ပေါ်ဝေဒနာလေးပေါ်ပေါ်ပေါ်ခြင်းလားပေါ်ဒီဥစ္စာအခုမှပေါ်လာတဲ့သင်္ခါရတရားတပတ်ကြပါလား ငကောရှင်းနေတာလားအခုမှအတန်ကြားလို့ပေါ်လာတာမဟုတ်လားအခုမှအနန္တန်လို့ပေါ်လာတာမဟုတ်လားဒါဖြင့်အနန္တတို့ကပြည့်ပြင်လိုက်လို့ပေါ်လာတာအဲအချင်းတို့ကပြည့်ပြင်လိုက်လို့ပေါ်လာတာအတန်ကပြည့်ပြင်လိုက်ကျတို့နားထဲမှာပေါ်လာတာဓာတုဘာတရားခေါ်ရမလဲအင်းသင်္ခါရတရားပေါ်ပြီးတော့လေသင်္ခါရတရားပေါ်မှန်းသိတဲ့ကဩတရားဥစ္စာသည်ငါမဟုတ်ပါလားသင်္ခါရတရားပါလားတပည့်ကြလားငါမဟုတ်ပါလားအဲသင်္ခါရတရားပါလားလို့သိတော့ အဲဒီလိုသိတဲ့ပုဂ္ဂိုလ်အဖြစ်သိတော့ဥပါရင်အပြည့်သိရတာမှန်ပါပါသဘောကျလားကျပါပြီအဲဒါသင်္ခါရတရားကိုလည်းဘုန်းကြီးကဖော်ပေးပြီသင်္ခါရတရားပြက်တာကိုလည်းအပြက်ကပြသွားပြီခင်ဗျားတို့ကနောက်ကဩသင်္ခါရတရားလေးရှိလေသေးလားမရှိလေသေးလားတွေးတာကဥပဒနာသမားရိရှိသင်္ခါရတရားရှိလေလားမရှိလေလားတွေးတာကအဲမရှိလို့မရှိဘူးမရှိဘူးလို့ဆုံးဖြတ်ချက်ချလိုက်လို့ရှင် ဟိုဟာမရှိတာလားဒိဋ္ဌိမရှိတာလားဒိဋ္ဌိမရှိတာအဲဒီမှာဒကာရမတို့ဒိဋ္ဌိကွာသွားတာခမည်းတော်အလုံးနဲ့ခွာတာမှန်ပါပါရှင်းမလားရှင်းပါပါဒိဋ္ဌိကွာသွားပြီနော်အဲ့တော့ဒိဋ္ဌိကွာသွားရင်ခမည်းတော်ဘာမှမပူပါနဲ့တော့ဒိဋ္ဌိကွာသွားလို့ရှင်ဘာမှမပူပါနဲ့တော့ဒကာဓမ္မတို့ဒါပြန်ဥပဒနာညာဟာဥဇာယင်တို့အတော်ရေးမကြည့်ဘူးလားကြည့်ပါဘူးသူကဘာလို့ဝါရှာတာလုံးညာ ဟင်းရှေ့ပိုင်းကဒိဋ္ဌိတန်ရှေ့ပိုင်းကဘာလုပ်နေရသင်္ခါရတွေဟာပြက်တယ်လို့ဆိုတာသိအောင်လုပ်နေရမှန်ပါပါဘာတတ်နေရသေချာစဉ်းစားပါခင်ဗျားတို့သူများပြောတာညာနဲ့ရောင်မပြောပါနဲ့နော်ဒီတရားဟာသူများပြုပြင်လို့ပေါ်လာတဲ့တရားဟုတ်ပါရဲ့လားဟုတ်ပါပါသူ့ပါတရားဟုတ်ပါပါဟိုခင်ဗျားတို့စဉ်းစားကြည့်ပါလားအသားညောင်ပေါ်လာတယ် တနည်းအားဖြင့်အနညောင်ပေါ်လာတဲ့နှာခေါင်းစိတ်ဖြစ်ခဲ့တယ်မှန်ပါဗျာအစားဖြစ်ခဲ့လို့ရှင်ဟိုချိုးချင်းဖန်ခံညောင်ပေါ်လာတယ်ကိုယ်ပေါ်ပေါ်တဲ့စိတ်ဖြစ်ခဲ့လို့ရှင်အထယ်လေးနဲ့ဝို့လို့ပေါ်လာအထယ်လေးဝို့လို့ပေါ်လာတယ်ဆိုနိုင်မလားဆိုနိုင်ပါဘူးကျန်တဲ့စိတ်ဖြစ်ခဲ့လို့ရှိရင်လည်းဒကာရမတွေဟိုမှာအာယုံဘက်ကိုဘဝင်ကြီးနဲ့လှည့်လိုက်လို့ကျန်စိတ်ကလေးသီးသန့်ပေါ်လာတယ်မှန်ပါဘူးဒါရင်ပေါ်လာတဲ့တရားဟုသည်ဘာတရားခေါ်လဲဒါဖြင့်သင်္ခါရတရားဘယ်မှာလမ်းဆုံး ပြတ်ပါဘူးဒါဖြင့်အိဋ္ဌဝရသင်္ခါရသဘောကျအိဋ္ဌဝတ္တအိဋ္ဌဝတ္တဝတ္တစင်စစ်လို့ဘုရားသေချာထောက်ခံချက်ပေးလိုက်တယ်သင်္ခါရမင်းတို့တဏ္ဍာပေါ်လာတဲ့ပရိစ္ဆေသမုပ္ပါအစတရားတွေအိဋ္ဌပြည့်ကြကုန်ကြီးအဲ့ဒါမြင်အောင်ကြည့်กว่าတပည့်ကြကောင်းပြီတပည့်တော်မြင်ပြီဗျာသင်္ခါရတွေကပြတ်တာလေးတွေမရှိဘူးမရှိဘူးလို့တပည့်တော်သိပါလေ သိတော့ဘာကျေးဇူးရှိသတုံးလို့ဥပအောင်မေးမနဲ့ဖြစ်ပါဒိဋ္ဌိကွာသွားတဘာကြဒါဖြင့်ဒိဋ္ဌိဆိုတာနင်သွားတော့ဆိုလို့ရတာလားသင်္ခါရတရားပြက်တာမြင်မှကွာတာလားသင်္ခါရတရားပြက်တာမြင်မှကွာမယ်ဆိုတော့အလုံးမလုံးတဲ့လူဟာကျုပ်ဖြင့်ဒိဋ္ဌိကွာပေါ့အလကားပါဇပြောနေတယ်လို့မှတ်လိုက်စမ်းပါမှန်ပါဗျာသူသေးတော့သိလိမ့်မယ်အပေရောက်နေမယ်မရောက်ဘူးလားအဲ့တော့ကို သင်္ခါရတရားပေါ်လာတယ်ပြည့်သွားတာကိုခင်ဗျားတို့တတ္တယသမာဓိဋ္ဌိနဲ့ဥပအောင်ဘာလို့အောင်ယူရမယ်ယူရမယ်ကြည့်ရမယ်နော်အဲ့တော့ဘာတွေတွေ့မယ်ထင်ကြတယ်မရှိတာမရှိတာတွေ့အော်မရှိတာဘယ်တရားမရှိတာတွေ့တာဗါလေသင်္ခါရတရားမရှိတာကိုတွေ့ပါတယ်ဆိုတော့ပုဂ္ဂိုလ်မရှိတာလည်းခင်ဗျားတို့တွေ့တာမဟုတ်ဘူးမှန်ပါဗျာယောက်ျားမရှိတာတွေ့တာမဟုတ်ပါဘူးမိန်းမမရှိတာကိုသင်္ခါရတရား မရှိတာဟာဒါဖြင့်ပုဂ္ဂိုလ်တ attva ကောငကူကကင်းနေတယ်ငကူကကွင်းပြီးဒီကာလအနိစ္စမြင်တာမှန်ပါပုဂ္ဂိုလ်တ attva ကင်းနေတဲ့ဓမ္မဤအနိစ္စကိုမြင်တာမှန်ပါရှင်းမလားရှင်းပါပုဂ္ဂိုလ်တ attva မရှိတဲ့ဓမ္မဤဒါဖြင့်တရားဓမ္မတို့ဥပဒနာညာဟာဘာကျေစုခံစားရသလဲလို့ဘုန်းကြီးတို့တရားဓမ္မတွေမဲလို့ရှင်းဖြင့်ဩဥပဒနာညာကဒိဋ္ဌိရှင်းတာဖေ။မှန်ပါ ရှင်းမလားရှင်းပါဘူးဝိပဿနာဉာဏ်ကဘာလို့သိရှင်းပါဘူးသေချာမှတ်ပါဒကာရမတို့ယနေ့တရားမှာဘုန်းကြီးတို့အလွန်အရေးကြီးတဲ့အလုစကံကိုဟောနေတယ်မှန်ပါဗျာခင်ဗျားတို့ဘယ်ဝိညာဉ်ပေါ်ပေါ်သင်္ခါရတရားမှန်ပါဗျာပရိစ္ဆေငုပ္ပါအစမှန်ပါပရိစ္ဆေငုပ္ပါအစဆိုတော့ဟုတ်တာပဲမှန်ပါသင်္ခါရတရားဆိုရင်ဟုတ်ပါဗျာအဲ့ဒါတွေဒီကားလို့ဆိုလို့ရှိရင်ပရိစ္ဆေငုပ္ပါအစလို့သိလိုက်ပြန်လို့ရှိရင်လေပရိစ္ဆေငုပ္ပါဒီကားလို့ဆိုလို့ရှိရင်ဖြင့် ပုဂ္ဂိုလ်တ attva မှမဟုတ်ပဲပဲတရားဓမ္မအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလို့ဆိုကြတာပဲမှန်ပါဗျာသဘောကျအင်းပရိစ္ဆေသမုပ္ပါဖြစ်ပြဆိုရင်လည်းတရားဓမ္မတွေမှားဘူးသင်္ခါရတရားဖြစ်ပြဆိုရင်မှားပါဘူးပုဂ္ဂိုလ်တ attva တော့ကင်းတာရှိဘူးအင်းဖြစ်တာလည်းဒုက္ခပဲပြက်တာလည်းဒုက္ခပဲလို့ယူလိုက်ပြန်လဲမှန်ပါဘူးဒိဋ္ဌိပါသေးလားအဲ့ဒါကြောင့်တရားဓမ္မတွေဖြစ်ပြတလုံးကို ပိုင်ပိုင်နေနေရှုလို့ရှိရင်ဖြင့်စကားသာများနေတယ်ဒိဋ္ဌိကွာနေတယ်မှားမှန်ပါဗျာဖြစ်ပြတဲ့လုံးကိုပိုင်ပိုင်နေနေရှုရင်ဒိဋ္ဌိကွာပါဗျာဘုက္ခမောကောင်းကောင်းကျင့်တတ်ကျင့်တတ်ပါဗျာပရိစ္ဆန်ဥပါစရှုဆိုရလဲဖြစ်ပြရှုခိုင်းတာမှန်ပါဗျာသင်္ခါရတရားပြတ်တတ်တာရှုရင်ရောဖြစ်ပြပါဗျာဖြစ်ပြရှုခိုင်းတာပဲဆိုတဲ့ဥစ္စာသေချာပိဋကလာနေသောကြောင့်တရားဓမ္မတို့ဥပဒနာညာဟာဘာအကျိုးခံစားရသလဲဆိုတော့အပေကြစေတတ်တဲ့ဒိဋ္ဌိကိုခွာသည်မှန်ပါဗျာ ရှင်းမလားရှင်းပါပြီဝိပဿနာဉာဏ်ဒီဘာကိုကျေစုဘာရှုခြင်းကြောင့်ဘာကျေစုခံစားရဒိဋ္ဌိကိုကြွားစေတယ်ဒါကြောင့်နာယုတ်ကလေးကွဲကမြဆိုတာကညာတပရိသင်နဲ့ခွာတာလို့အားလုံးမှတ်ကြနော်ဖြစ်ပြမြင်ပြီးခွာလိုက်တော့မှအော်သင်္ခါရတရားဆိုခြင်းကြောင့်လည်းပုဂ္ဂိုလ်သတ္တဝါမပါဘူးမှန်ပါပါပြည့်သွားတာကိုသိခြင်းကြောင့်လည်းအဲနှစ်ခုစလုံးမပါဘူးမှန်ပါပါတနည်း သင်္ခါရတရားကိုမြင်လိုက်တဲ့ဖြင့်လေဥစ္စေတဒိဋ္ဌိမရှိဘူးမှန်ပါဗျာပြည့်သွားတာမြင်တဲ့ဖြင့်လေသတ္တရဒိဋ္ဌိရှိပါဘူးဘလောက်ဖို့တန်သွားတယ်ဆိုတော့ဥက္ကမောင်ရိပ်မိပဲရိပ်မိပါဗျာသင်္ခါရတရားမြင်လိုက်တဲ့ဖြင့်လေဥစ္စေတဒိဋ္ဌိလည်းမရှိဘူးသဘောကျလားမှန်ပါဗျာကောင်းပြီတဲ့ ဥစ္စေရာလေးတွေမရှိတာသဘောကျတယ်သင်္ခါရလေးပြက်သွားတာမြန်လိုက်ပြန်တယ်သက္ကရာလေးလည်းမရှိတော့ဘူးအတ္တလေးထိကောမရှိပါဘူးသက္ကရာလေးထိကောမရှိပါဘူးဒီမှာ तू ကခွာနေတာဒါကြောင့်ဥပဒနာညာဘလောက်ရေးကြည့်တယ်ဆိုတာဒကာဓမ္မတို့လေးလေးဆန်းဆန်းနဲ့မှတ်ဖို့ရေးကြည့်မှန်ပါဗျာရှင်းမလားရှင်းပါပြီ။ဩဥပဒနာညာတည်တယ်ဒိဋ္ဌိ၃မျိုးကိုခွာနိုင်ပါကလား။မှန်ပါဗျာ။ဥဇာရင်ဥပဒနာညာကဘာတဲ့ဒိဋ္ဌိ၃မျိုးပါပါ င်္ခါရတရားမြင်တော့ငါဘာတွေဒီကွာတော့ကောင်းပြီပြက်တာလေပြက်သွားပြန်တယ်လို့ဥပဒနာဉာဏ်ကနေသိလိုက်ပြန်တော့သတ္တရာဒိဋ္ဌိနဲ့အေးအတ္တဒိဋ္ဌိသက္ကာဒိဋ္ဌိနော်ဒါတွေအကုန်ကွာပါတယ်ရှင်းမလားဒါဖြင့်ဒကာဓမ္မတို့ဒီညာဒိဋ္ဌိသတ္တညာသက်သက်ပဲဒီဥပဒနာညာဘာပါလိမ့်ဒိဋ္ဌိသတ္တညာလို့ ဒကာဓမ္မတွေသေးသေးချာချာပိုင်ပိုင်နေနေယနေ့သိရပါတယ်။အော်ဥပဒနာရှုဥပဒနာကျုပ်တော်ရှုတော်ရှုနာပဲဘာမှမမြင်သေးဘူး။ဟာဘာမှမမြင်မြင်မြင်ဖြစ်တာဖြစ်တာလေးတွေမရှိဘူးမရှိဘူးသိရင်တော်ပြီ။နင်တို့ကန္နာမှာအပယ်လားကြောင့်ဖြစ်တဲ့ဒိဋ္ဌိကတော့ပြုတ်နေပြီ။သဘောကျဒိဋ္ဌိကတော့ဖြင့်ပြုတ်နေပြီဆိုတဲ့ကဒီပုဂ္ဂိုလ်တွန်းချအပယ်ကိုမတော်ဘူး။သဘောကျဒိဋ္ဌိရှိမှပယ်သွားတာကိုမှန်ပါ ဥပမာမဲ့စဉ်းစားကြည့်ပါတန်ခါလုတ်တဲ့ပုဂ္ဂိုလ်ဟာငါစားဖို့ဒိဋ္ဌိရလားမှန်ပါဗျာဥက္ကမဘာလားဒိဋ္ဌိရပါဗျာဟုတ်လားအဲတခါဒီလိမ်နေတဲ့ပုဂ္ဂိုလ်လဲဘယ်နဲ့ကြောင့်လိမ်ပြလိမ်ပြီးတခါလားသူများပြစီယူပြပါလိမ့်မလို့ဆိုတော့ငါဝတ်ဖို့ငါစားဖို့ဒိဋ္ဌိကကြီးလာတယ်ဘယ်ကလာတာဒိဋ္ဌိကကြီးလာတာပဲဆိုတဲ့ဥစ္စာဒကာဓမ္မတို့အကုသိုလ်ဟူသွေးရေတော့မြန်ဒိဋ္ဌိပဲမှန်ပါဗျာ ဘယ်နဲ့ဆိုကြအတုဒိဋ္ဌိမှာတစ်ပါးရှိသေးရဲ့လားမရှိပါဘူးဒါဖြင့်ဒကာရမတို့ဝိပဿနာမရှိတဲ့ပုဂ္ဂိုလ်ဟာသင်္ခါရတရားပြက်တာကိုလည်းမမြင်ပရိစ္ဆေသမုပ္ပါအစကိုလည်းကိုကမမိလိုက်ဆိုလို့ရှိရင်ဖြင့်ဥပါဒေဘယ်နဲ့လုံးမဒိဋ္ဌိမပြုတ်ဘူးပြုတ်ပါဘူးပရိစ္ဆေသမုပ္ပါလို့မသိလို့လည်းမပြုတ်ဘူးပြုတ်ပါဘူးသင်္ခါရတရားပြက်တာမသိလို့လည်းမပြုတ်ပါဘူးဒါဖြင့်ဝိပဿနာညာအလုပ်တွေဒကာရမတို့ ဥပဒနာရှိရတာဒီကားလို့ဆိုရင်ဘယ်ကျိုးငါလဲဆိုလို့ဆိုအပယ်လေးပါးတကားပိတ္တပွင့်တပွင့်နေတဲ့ဒိဋ္ဌိသနေတာသာမှတ်ပြီဥပဒနာရှိတာဘာပါလိမ့်အဲပယ်လေးပါးတကားပွင့်နေတဲ့ဒိဋ္ဌိသနေတာဩကျုပ်ပြန်ဥပဒနာလာလုံနေရတယ်ဘာမှကျေးဇူးမရှိသေးဘူးလို့များဘယ်ခါကာလမှမောင်းမလိုက်ပါနဲ့မှန်ပါဗျာ ဒိဋ္ဌိသနေတာခရီးပေါက်နေတယ်လို့အောင်မရမှန်ပါဘူးသဘောကျဒါပြန်ဥပဒနာသမာဓိဋ္ဌိဟာဒကာဓမ္မတို့သာသနာ့တွင်မှန်မှန်မှန်စဉ်းစားကြည့်တော့မှဒိဋ္ဌိကိလေသာကိုသိချနိုင်တာပဲမှန်ပါဘူးဘယ်နဲ့ဆိုကြမလဲဒါပြန်ဒိဋ္ဌိကိလေသာနိုင်သဖြင့်ဒိဋ္ဌိနဲ့တွဲနေတဲ့ နာရှိလို့ငါဥစ္စာဆိုတဲ့တဏှာလည်းရောပါပြီးသေသွားသေးတယ်မှန်ပါမသေဘူးလားသေပါရဲ့ဒါဖြင့်ဥက္ကမောင်ရေဒီနေ့အတွက်မှာအလွန်ကျေးဇူးများပါဘုရားမှန်ပါပါဒါဖြင့်ဥပဒနာသမာဓိဋ္ဌိဒီဒကာရမတို့သုံးနံပါတ်သမာဓိဋ္ဌိဟာဘလောက်တရားကျေးဇူးများသလုံးဆိုလို့ရှိရင်ဖြင့်တဲ့အပယ်၄ပါးကြစေတတ်တယ်ခမည်းတော်ဝန်းထဲမှာတပန်တရားလုံးသူ့ကြောင့်မိုက်နေတဲ့ မိုက်ခဲအမိုက်တဲကလာပြီးအမိုက်တဲနေအမိုက်တဲသေးတာဒီဒိဋ္ဌိအမိုက်အမှားအကြီးဆုံးပဲမှန်ပါပါအဲ့ဒီဒိဋ္ဌိအမိုက်မှားစင်တဲ့နေလို့အောက်မေ့ပါဒါပြန်ပဏိတတဲ့ဝင်လာပြီမှန်ပါပါသဘောကျပါရှင်းပြီနော်ရှင်းပါကဲနောက်ပြန်မှဆက်ကြစို့သာသာ